ပိန်သွားကြလေရှိပါဥစ္စာတွေလည်းပိန်မသွားခြင်းနဲ့ဆန်းတာတွေလည်းပိန်မသွားခြင်းနဲ့တဲ့အဲဒါလပိန်လို့ရှိပါဥစ္စာမပိန်အောင်ဆန်းတာမပိန်မလျော့ပါရအောင်သိကျေစုသိတတ်ရမလားမသိတတ်ရဘူးလားသိတတ်ရမယ်ကိုယ်သွားနိုင်တဲ့အခါကျေစုပြန်တော့မဆက်ရဘူးလားတတ်နိုင်တဲ့နည်းနဲ့ပြန်ဆက်ရမယ်တဲ့ဒီတော့ကျေစုမသိတတ်တဲ့ပုဂ္ဂိုလ်ဟာရှိပါဥစ္စာဆန်းတာရှိပါတွေလျော့ပါရင်းနိုင်မခိုင်ရဘူးဆိုလို့ရှိရင်ကျေစုသိတတ်တဲ့ပုဂ္ဂိုလ် အဆင်ပြေတဲ့အခါမှာပြန်ပြီးတော့ဆတ်နိုင်တဲ့ပုံကိုဆိုလို့ရှိရင်တော့ဆန္ဒရှိွားဟာရော့ပါမလားတိုးတက်တိုးတက်မယ်တဲ့ဆန္ဒမှုတွေလည်းတိုးဒါမိမိကိုသူကဆိုကြပါစို့ငွေကြေးအချင်းကျေးဇူးပြုထားတယ်ငွေကြေးအချင်းတစ်ချိန်တစ်ခါကမိမိအကြက်တက်ပြည့်တဲ့အခါမှာကျေးဇူးပြုထားတယ်ဆိုရင်အဲ့ဒါကိုမိမိကကျေးဇူးပြုပြီးတော့ဒီနဲ့ဒီတိုင်းဒီတိုင်းအော်ရှင်ကျေးဇူးတော်မယ်ဒီမှာဟိုတော့ငါကြက်တက်ပြည့်တာလေ သင်္ကြန်ကြီးကြောင့်ဒီမှာပြတ်တဲ့လဲရတာအဲ့ဒီလိုမမေ့ပါဘူးအဲမေ့တယ်မေ့တိုင်းအမြဲတမ်းမတိရတယ်ဒါကြောင့်မလို့ရှင်မေတ္တာပို့နေတာပဲမေတ္တာပို့ဖို့မကောင်းဘူးလားအဲ့ဒီပုံစံမျိုးကောင်းတာတော့အဲ့ဒါလောက်လေကြည့်တဲ့အခါမှာအမြဲတမ်းလည်းမဟုတ်ဘူးပေါ့လေရံပယံကတိကျေးဇူးကိုဖော်ထုတ်ပြောတယ်ဆိုရင်ဟိုကျေးဇူးပြုတဲ့ပုံကိုရဲ့စိတ်ထဲမှာစိတ်ပိန်သွားမလားဝါသွားဝါသွားမယ်ဘာကြောင့်အစားတွေပိတ်သွားစိတ်ချမ်းသာသွားတယ်နော် ဝမ်းသာမတော်ဘူးလားကြည်လင်ရှင်လန်းမှုဖြစ်မတော်ဘူးလားဖြစ်သွားတယ်။အော်ငါကျေးဇူးတူသိတတ်တယ်လို့ဒီလိုပုံကူမျိုးနဲ့ဆက်ဆံရတာအမှန်တန်စိတ်ချမ်းသာတယ်။အဲ့လိုသူစိတ်ထဲမှာဖြစ်နေဘူးလား။ဖြစ်တယ်ဆိုတော့နောက်တစ်ခါဒီကြိမ်တစ်ခါမှမတတ်တာလို့မလို့ကိုယ်အကြအတဲတွေ့ကြပြီဆိုတော့သူကတစ်ခါကျဉ်းကျဉ်းကျဉ်းစိတ်မပေါ်ဘူးလား။ပေါ်လို့မလို့သူကကျဉ်းကျဉ်းနဲ့ကျဉ်းလိုက်တယ်ဆိုလို့ချင်းမိမိမှာအဆင်ပြေမလို့ဘူးလား။အဆင်ပြေပါတယ်ဆိုလို့ချင်းစီးပွားရေးအကြအတဲတွေ့ပါအောင်လား။မတိုးတက်နိုင်ဘူးလား။ အဲ့ဒါပြောတယ်သူကျေစုတည်တယ်ဆိုလို့ပြီးတော့ဒီဘောက်ကလည်းတွေ့တဲ့ပဲချမ်းသာတယ်စိတ်ရေးပြီးတော့ဒါတွေဟာဟိုဒီတိုင်းနေတယ်ဆိုလို့ရှိရင်အမှတ်တမဲ့နေတယ်ဆိုရင်ဒါကတော့အရေးကြီးတယ်လို့မသိဘူး။ဒါကစဉ်းစားကြည့်တဲ့အခါကျမှအမှန်အရေးကြီးတယ်ဆိုတာကသိတယ်။မဟုတ်ဘူးလား။ဒီကဗာရာဏသီဒီမှာဣလိယဆိုတဲ့တတိယရှိတယ်။ရာဇဂိုဒီမှာတော့ ရာဇဂတိယတတိယနာမည်တောင်မွေ့နေသင်္ခလာပါပဲတတိယရှိတယ်အဲသူတို့နှစ်ယောက်ဟာရာဇဂတိတတိနဲ့ဗာရာဏတိတတိယနှစ်ယောက်သာအမတန်ရှိခင်နဲ့မိတ်ဆွေရင်းသာဖြစ်မိတ်ဆွေရင်းသာဖြစ်နေလို့မလို့လက်ဆောင်ပနာတွေလည်းပဲလူကြုံနဲ့လူကြုံတိုင်းပို့ကြလဲလဲကြစီးပွားဘက်ကလည်းစီးပွားဘက်မိမိမှာရှိတဲ့ကုန်သူစီပို့သူစီသူရှိတဲ့ကုန်မိမိစီပို့အစိုက်တွေနဲ့ရောင်းပေးအဲဒီနေရာနဲ့ ရာဇကျွန်းနဲ့ဗာရဏီလူမပါဘဲနဲ့ဂုံကြီးပဲအပုတ်ဆွတ်လိုက်လို့ရှိလို့ရှိရင်မိမိရဲ့ကိုယ်ဟာအချင်းကြီးရောက်ရပြီးတော့အများဆင်းနေများများရတယ်အဲ့ဒီအများဆင်းနေလက်မှန်မှန်မိမိမိစ္ဆေတစ်ထေကပို့ပြီးအဲ့လိုအချင်းနေလိုက်ကြတာတနေ့တော့ဗာရဏလီတစ်ထေမှာတစ်သေးသေးတစ်သေးသေးစီဝါတွေကကြာသွားတယ်အရှင်မကြီးဘူးအကြောင်းမကြီးလို့ပို့ဒီမှာဥစ္စာတွေကြာသွားတဲ့အခါကျတော့နောက်ဆုံးမှာတောင်းပန်ရမယ်လို့အခြေအနေဖြစ်နေ ပစ္စည်းပစ္စည်းဆိုတာသင်္ခါရပဲအခုလည်းအဲ့ဒီလိုသဘောရှိတဲ့လူတွေရှိတာပဲရန်ကုန်မှာဒကာကြီးတယောက်ရှိတယ်အရင်ကဆိုလို့ရှိရင်နိုင်ငံရေးစိတ်ကဆိုလို့ရှိရင်စီးပွားရေးကိုနိုင်ငံခြားနဲ့ဆက်သွယ်ပြီးတော့အရှိရကျလောက်တာကုမ္ပဏီတွေထောင်ကိုယ်စားလှယ်တွေကြီးအတိုက်ကြီးဆိုအမျိုးမျိုးလောက်တာပါပဲလောက်တဲ့အခါကျတော့ဒီမနာဆန်းတာကြည့်ကြည့်တဲ့ဆန်းတာတဲ့ကြာနေထိုင်ကြတော့လည်းပဲသူကအထက်တန်းကျကျဆန်းဆန်းတာတာကြည့်အောင်မယ် နေရထိုင်နေပြီးအိမ်များကိုဆောက်ထားလိုက်တာခန္ဓာနာနာကြီးအိမ်နဲ့မလည်းယူပြီးဒါနဲ့ဘာနဲ့ညာနဲ့ဘုရားကလည်းလို့ရှင်လဲအခန်းကြီးတစ်ခန်းလုံးကိုဘုရားကလိုက်ပြီးတော့အဲ့ဒီဘုရားကမှဟိုသစ္စာကြီးနောက်မြတ်စွာဘုရားတရားဟောတဲ့ပုံကိုပဲအပြအနာထုလုပ်ပြီးတော့တစ်တင်နေပါလေတောင်မှပဲခါသေးတယ်ဟိုမိဂရာကိုတော့ပြအောင်ဆိုပြီးတော့အမှန်ချမ်းသာတာပဲနောက်ကြတော့ ကြည့်ကြည့်တယ်တူတူတူတူပဲစိတ်အသိခံရတဲ့အခါကျတော့ကားလေးတစ်စင်းတော့မကြံရဘူး။ဘာမှလည်းပဲလောက်တာစတတ်ဘူး။အတွင်းပစ္စည်းလေးကျန်လာတဲ့သူ့ွယ်ရောင်းချပြီးစားနေတာ။ဒီလိုလိုရော့ကြတာ။ဒီအိမ်မှာဘုံကြီးဆန္ဒတင်တာတောင်းမှကိုယ်ပိုင်ကားနဲ့မတင်နိုင်ဘူး။ဒီညကိုသင်ခံရ။အဲ့တော့ကြောက်အောင်သူ့မှာပစ္စည်းတွေကျော်ပါရော့ပါကြတယ်။အရင်ကကြည့်ကြည့်ပဲခံတာ။ပစ္စည်းသင်္ခါရမမြဲဘူးဆိုတာအမှန်တန်ကြီးကြားတယ် ညာကြည့်ကြတယ်မန္တလေးဒီကိုမလာခင်တုန်းကသူကဒီတရားတွေကိုသဘောကျလုံးလို့တရားကိုယ်တွေကနာရတာသဘောကျလုံးလို့အိမ်ဆုံးတင်တာစပြီးတော့ကျတော့တရားဒီလိုကြီးမြတ်ဥပဒနာလူကြီးတရားလေးဟောပြပါကျတရားတော့လွတ်လွတ်ကျွတ်ကျွတ်အချိန်ကြီးပြီးတော့အာမထုတ်ရသေးဘူးအိမ်နေအိမ်မှာတော့နည်းနည်းပါးပါးမှတ်နေတာပဲအဲကြောင့်အဲဒီတော့ကတဏှာကြီးဝဲတရားဟောပေးရတဲ့သီလသမာဓိပညာ၃မျိုး အဲ့လိုဟုတ်ပြီးတော့သဘောကျလာလို့ပြင်းနေတယ်လို့အဲအမြဲတမ်းဒီတတိယဒီကမာကြီးတရားကိုဒီမကြာခဏပြောတယ်ဆရာတော်ကြည်ကြီးတွေကြောင့်ကျွန်တော်မသိတဲ့တရားတွေသိရတယ်သိချမ်းသာအောင်မနေတတ်တာတွေသိချမ်းသာအောင်နေရတယ်နေတတ်တယ်ဆရာတော်ကြည်ကြီးကြီးမားတယ်ကြီးမားတယ်အဲ့လိုဒီအမနာသဘောကျအဲအခုတခါဒီကပြန်သွားပြန်တော့လည်းပဲဘယ်ချိန်ဘယ်နှစ်ရောက်မယ်ဆိုတဲ့ဟိုမှာသူကဆွမ်းလာရက် တောင်းမိတာဖြစ်ဆန္ဒရတောင်းမိတာဒါနဲ့သွားပြီးတရားဟောအဲဆန္ဒသွားတဲ့အခါကျတော့ဒီတစ်ခါတော့သူကတရားဟောမခိုင်းပါဘူးအရင်တရားကိုတော့သူပြန်ပြီးတော့ဆက်ပြီးဟောယူတယ်ဟောယူခြင်းနဲ့လည်းပြန်မှမှလည်းမယ်သူဟောမခိုင်းဒါပေမဲ့လည်းပြီးရဲ့တရားတွေကထောက်ပြီးတရားတဏှာကြီးလောက်တဏှာကြီးမရှိတကြီးလောက်အဲတရားသဘောကဟောပြီးတော့အဲ့ဒါကျေးဇူးတင်လို့ ပထမတော့သူဝိထုသူဖို့တောင်သိဘူးရှိဆန်းလေးကပ်ပြီးတော့ဝိထုတရားလောက်သူသိပြီးတော့သူသိကြည့်ကြည့်တာအဲ့ဒီအရင်တရားအဆက်လေးကိုတော်တော်လေးစိတ်စိတ်ကလေးဟောပြလိုက်တယ်သဘောကျပြီလားဝိထုသုံးတာရှိတယ်ကျေးဇူးကျေးဇူးဒီတရားတွေကြောင့်သူ့မှာစိတ်ချမ်းသာတယ်ဒီတရားတွေကြောင့်တရားအမှုတွေတိုးပြီးတော့တရားမှတ်ခြင်းစိတ်စိတ်တွေပေါ်ပြီးတရားမှတ်ရတယ်ဆိုပြီးတော့အဲဒီပထမဝိထုတရားကတော့ ဒါဒီသရတရားတက်တယ်လို့ကြာနောက်200တိုးလိုက်တာကတော့ဒါတရားတက်တယ်တယ်မဟုတ်တော့ဘူးအဲကျေးဇူးတည်တဲ့အနေနဲ့လူလိုက်တာအဲဒီလည်းပဲအခုနပြောသလိုပဲအစကကြည့်ကြည့်တဲ့နေရာကနေပြီးတကြည့်ကြည့်ကြောကြပြီးတော့တကြည့်ပြည့်ပြီးသွားတကြည့်ကုန်ခန့်သွားတယ်အဲဒီဒီလိုကကိုတတ်မဲ့မှုတွေလည်းမဟာမှာတတ်မဲ့မှုလွန်လဲတော့ သူပြောက်ကကြာသွားတဲ့အခါမှာစိတ်ဆင်းရဲမှုဓာတ်ဟာပြင်းထန်မလားရော့ပါမလားပြင်းထန်မှာကြီးမမလားသေးတယ်လားကြီးမပါလေသူပြောက်ကဘာမှတတ်မဲ့တဲ့လောဘအားကြီးရင်ကြီးသလားမဟုတ်ဘူးလားလောဘအားကြီးရင်ကြီးသလားဆင်းရဲဓာတ်ဟာကြီးမပါဒီတိဥစ္စာပေါ်မှာတတ်မဲ့တဲ့လောဘသေးတယ်ဆိုလို့ရှိရင်ဒီဒီအားသေးတယ်ဆိုလို့ရှိရင်ဒီတိဥစ္စာယောဘရိမ့်နိုင်သွားတဲ့အခါကျတော့ဒါလောက်ကြီးဆင်းရဲလား ဆင်းရဲဒါကြောင့်ဘလောက်ပဲရှိပါဥစ္စာရှိတော့ရှိတော့နေလေအဲ့ဒီရှိပါဥစ္စာဘောမှာအခြေပြီးတော့ဖောင်ကတက်ကြတယ်မာနလည်းမဖြစ်ရဘူးအဲ့ဒီရှိပါဥစ္စာကိုလည်းပဲမတတ်မလွန်ရဘူးတဲ့ဩဒါတွေဟာသူများလုံနိုင်တိုင်နိုင်တော့အရှင်ပြေတော့ဒီပါမြတ်လုံနိုင်တိုင်နိုင်တော့အရှင်ပြေတော့ဘိုးဘွားမြတ်လုံနိုင်တိုင်နိုင်တော့အရှင်ပြေတော့လို့လို့တိုင်လို့မလို့အကြောင်းအလျော်ဆိုပြည့်စုံလို့ရောက်ရထားတာပဲအဲဒီနေ့ကျဒီပစ္စည်းတွေဟာ ပြက်သွားနိုင်တယ်ပြုံးသွားနိုင်တယ်ဆုံးကျုပ်သွားနိုင်တယ်ပုတ်ဖန်းသွားနိုင်တယ်ဒါကြောင့်ဒီပစ္စည်းပေါ့အချင်းကြီးဖို့လည်းမလိုဘူးတတ်မဲ့ဖို့တွေ့တာဘူးလည်းပဲမလိုဘူးလို့ရှင်ရှင်နှလုံးသွင်းထားပြီဆိုလို့ရှိရင်အချင်းချင်းပြီးတော့ဘဝင်းင်းတဲ့သဘောလည်းပဲတက်နဲတယ်တတ်မဲ့တဲ့ဒီပစ္စည်းကိုတတ်မဲ့တွေ့တာတဲ့သဘောလည်းပဲနဲတယ်အဲ့ဒီနဲပြီဆိုလို့ရှိရင်တော့ပစ္စည်းတကယ်လို့ကြာသွားလို့ဆုံးကျုံသွားပြီဆိုတော့ကောဆင်းရဲတာကအာသေးမလားအာကောင်းမလား အားသေးတယ်ဆင်းရဲအားသေးတယ်ဆိုတော့ချမ်းသာအားကြီးမလားအားများမလားချမ်းသာအားကြီးတယ်ဆိုတော့အားများတာမဟုတ်ဘူးပေါ့ဟမ်အားကြီးတာလားအားများတာလားဟမ်အားကြီးတာဆိုတော့အားများတာမဟုတ်ဘူးပေါ့ဟမ်အဲဒါကြောင့်လောဘခေါ်တဲ့သမှုရိယသစ္စာ ပစ္စည်းဥစ္စာပေါ်မှာတွေ့တာတတ်မဲ့မှုလောဘခေါ်တဲ့သမှုရိယသစ္စာအာကြည့်ရင်အာကြည့်ကြလောက်ဆင်းရဲတံကလည်းပဲပြင်းထန်တယ်ဒုက္ခသစ္စာအာသေးအာဒုက္ခသစ္စာအာကောင်းတယ်ပေါ့ပစ္စည်းဥစ္စာပေါ်မှာတွေ့တာတတ်မဲ့မှုလောဘကအာသေးပြီသမှုရိယသစ္စာအာသေးပြီဆိုလို့ရှိရင်တော့အဲ့ဒီပစ္စည်းဥစ္စာပြဆင်းသွားတယ်မရှိဘူးဖြစ်သွားတယ်ကုန်သွားတယ်ဆိုလည်းပဲဒုက္ခသစ္စာကအာသေးမြဲသိနေပါပဲ ဆင်းရဲအားသေးမယ်ဆင်းရဲအားသေးပြီဆိုလို့ရှိရင်ဆန္ဒကတော့များတော့လာတယ်။ဒါကြောင့်အမြဲတမ်းမိမိဒီပြုဥစ္စာနဲ့ပတ်သက်လို့ဒီဒီပြုဥစ္စာတွေဟာအမြဲတမ်းယန္တညုံး၅ပါးနဲ့ဆက်ဆက်ဆက်ဆံနေရတာဆက်ဆက်နေရတာ။ဒါကြောင့်ယန္တညုံး၅ပါးနဲ့ဆက်ဆက်နေရတဲ့ဒီပစ္စည်းတွေဟာအချိန်မရသူတို့ဟာကုန်နိုင်ဆန်းနိုင်ရော့နိုင်တယ်။ဒါကြောင့်ဒီပစ္စည်းတွေပေါ်မှာတို့ဟာအထင်ကြီးဖို့လည်းမလိုဘူး အလွန်တရာတတ်မဲ့တွေ့တာကိုလည်းမလိုဘူးလို့အဲ့လိုရှင်ရှင်နှလုံးသွင်းနေရင်လည်းအမျှရှင်ရှင်နှလုံးသွင်းနိုင်တယ်ဆိုလို့ရှိရင်ဒီဒီဒီဒီဒီတွေကမှတွေ့တာတတ်မဲ့မှုတွေနည်းပါတော့မှာပေါ့။ဒါကအခဏဗာရာဏသီဒိဋ္ဌိပစ္စည်းတွေကုန်သွားတဲ့အခါကျတော့ကုန်းကောက်စီရမရှိကြတော့တောင်းတရလောက်ရှင်နေရောက်တဲ့အခါကျတော့ဒါရင်မရှိဘူး။ဒီတိုင်းတော့နေလို့မကြည့်ဘူးတတိယတတိယတော့တောင်းဆိုင်ရမယ်ခြေနေရောက်တော့ပါလေတောင်းဆိုင်ရမယ်ခြေနေမရောက်ဘူးငါမိတ်ဆွေ ရာဇကျိုးတစ်ထည့်စီသွားအောင်မှပဲဆိုပြီးရာဇကျိုးတစ်ထည့်တစ်ထည့်စီသွားတယ်ရာဇကျိုးတစ်ထည့်စီသွားတဲ့အခါကျတော့ရောက်ရောက်ချင်းအကျိုးကြောင့်မပြောနိုင်ဘူးအပြောရာဇကျိုးတစ်ထည့်ကမိတ်ဆွေကောင်းတဲ့ဝန်တရားအတိုင်းနဲ့ရှိပြီးတော့ကြာကြာနာနာအခါနဲ့နေရာထိုင်ရင်ကြာကြာနာနာကောင်းကောင်းကောင်းပေးတယ်အိယာနေရာပေးတယ်အဲ့ဒါနှစ်ရက်သုံးရက်အစာကောင်းကောင်းကျွေးမွေးပြီးတော့စကားလက်ဆုံးပြပြောတယ်ဘုရားဗရဏတိဘုရားစကားပြောမဆက်လို့မလို့သူမပြောဘူးဒါနဲ့နောက်ကြတော့ ရာဇီကတရိယာမေရမိတ်ဆွေတည်းကြီးကြီးများလာတာအကြောင်းများထူပါသေးသလားလို့နေတဲ့အခါကျတော့ဗာရဏသီတတိကအကျိုးအကြောင်းကိုအကုန်ပြောပြတယ်။ဒီကြီးတွေဒီအကြောင်းဒီအကြောင်းတွေကြောင့်ဒီကြီးတွေဆုံးဖြတ်ပြပြကုန်လို့အခုခါမှာအကုန်ကောက်เสียမရှိတဲ့အခြေအနေမျိုးဖြစ်နေလို့မို့အခုနီးနားရလေရညာမိတ်ဆွေတတိကြီးကြီးလာပါတယ်လို့ပြောတော့ရာဇီတတိကအာဒီလိုဆိုလို့ရှိရင်ဒိဋ္ဌာမီမိတ်ဆွေရှိတဲ့ပစ္စည်းတစ်ဝက်ခွဲပေးတယ် အဲ့လိုဆိုပြီးတော့ရာဇကျက်သေးကဂရေ80ကျော်ဝတာဟာအဲ့ဒီဂရေ80တဲ့ကဂရေ40ထည့်ပြီးတော့ပေးလိုက်။ဒါရင်အဲ့ဒါနဲ့ဆက်လက်ပြီးတော့ဒီဝဥစ္စာဖြစ်အောင်ရင်းနှီးပြီးတော့သားပါ။ကြီးတွေကျွန်းတွေနွားတွေအစရှိသူတွေလည်းဒါတွေလည်းအကုန်လုံးတဝက်စီတဝက်စီဆွဲဆွဲပြီးပေးလိုက်။ဘလောက်တော်လဲနော်။အဲ့ဒီလိုမျိုးလုံနိုင်မှာမလား။ကိုပစ္စည်းတဝက်ခွဲပြီးတယ်ကြာနော်။ဟမ် တကယ်80ဆိုတော့လေသေးကောင်းသေးနိုင်လိမ့်မယ်အမှန်တန်ချစ်ခင်နေတယ်လေတကယ်80ဆိုတော့သူ့တကယ်40တောင်ပြန်နေတယ်ဆိုတော့အဲ့ဒါနဲ့ရင်းမှုပြီးဒီလဲစားတော့နိုင်တာပဲဆောင်းချောင်းလေးလေးနေနိုင်တယ်ဒါဆိုရင်တော့သေးကောင်းသေးနိုင်ပါလိမ့်မယ်ဓမ္မရဲ့သေးနိုင်ပါပဲအဲ့ဒီသေးနိုင်တဲ့ပုဂ္ဂိုလ်ဟာတစ်ထောင်တယောက်ရှိပါမလားမလွယ်လိုက်တာနော်တိုင်းဒါဖြင့်ရာဇီတို့တစ်ထေးကဗာရာဏသီတစ်ထေးကိုသူစီတဝက်ခွဲပေးလိုက်တာဟာသူ ပုပ္ပကာရီရှိဥစွာကျေစုပြုလိုက်တဲ့ပုဂ္ဂိုလ်လားကတိမူကတဝေဒီသူပြုတဲ့ကျေစုကိုသိတာလားကျေစုစွာကျေစုပြုတယ်ဘာပုဂ္ဂိုလ်လဲပုပ္ပကာရီပုဂ္ဂိုလ်ပုပ္ပကာရီပုဂ္ဂိုလ်အဲ့ဒါနဲ့ပဲဗာရာဏစီတစ်ထေးလည်းပဲအဲ့ဒီတဝက်ခွဲပြတဲ့ပစ္စည်းတွေယူပြီးတော့ပြန်သွားပြန်သွားပြီးတော့ဟိုမှာအဲ့ဒီပစ္စည်းတွေနဲ့ပဲဆက်လက်ပြီးရင်းနှီး ပြီးတော့စီးပွားရေးလုပ်တဲ့အခါကျတော့ကြားပြီးတော့စီးပွားရေးနလန်ထူးလာတယ်။စီးပွားရေးနလန်ထူးလာနောက်ဆုံးကျပိုးပြီးတိုးတက်လာတယ်။အကုသိုလ်ကံဆိုတာမပြောနိုင်ဘူး။ဒီဘဝမှာဘလောက်ပဲကုသိုလ်ကောင်းမှုတွေပြုနေနေစိတ်စိတ်ဘဝတွေတုန်းကမိမိကကြီးမားတဲ့အကုသိုလ်ကံတွေမပြုခဲ့ဘူးလို့မဆိုနိုင်ဘူးပြုခဲ့မှုကောင်းပြုခဲ့မှုပါပဲ။အဲ့ဒါပြုခဲ့မှုတဲ့အခါမှာဒီကြီးမားတဲ့အကုသိုလ်တွေဟာတစ်ချိန်ချိန်မှာ အခွင့်မသာသေးတဲ့အခါမှာနေမယ်အခွင့်သာတဲ့ဒီချိန်မှာသူဒီအကုသိုလ်ကအကျိုးမပေးနိုင်ဘူးလားအကုသိုလ်အကျိုးပေးပြီဆိုလို့ရှိရင်ဆင်းရဲမလွားနိုင်ဘူးလားနောက်နှစ်ပေါင်းများစွာကြားတဲ့အခါကျတော့ရာဇဂိုတတိလည်းပဲအဲ့ဒီအကုသိုလ်တန်ခံရပြန်တယ်ရာဇဂိုတတိလည်းပဲဒီဒီပစ္စည်းတွေကြော့ကြပြီးတော့ပြည့်စည်သွားသိကြတော့အိမ်တော်ညောင်းစားပြရတဲ့အချိန်မျိုးဖြစ်နေကြရထိုင်ကြရတော့မရှိတဲ့အချိန်မျိုးဖြစ်တယ်ဒါနဲ့ သာသမီလိုက်ရှိကြမှာမတူပါဘူးအဲ့ဒါနဲ့တထေကတော်ခေါ်ပြီးတဲ့ရှင်မရေတို့ဗာရဏတိတထေဝတို့ကျေးဇူးပြုကြရှိတယ်တို့မိတ်ဆွေရင်းစားတယ်သူစီပဲသွားပြီးတော့ဒီဒီဥဒ္ဒါမျှယူပြီးတော့အဲ့ဒီဒီဒီဥဒ္ဒါနဲ့ပြန်ပြီးတော့ယဉ်မှုညှုံနှံပြီးတော့ဒီပါလုံးမှာပဲဖြစ်တော့မှာပဲဆိုပြီးတော့ဗာရဏတိတထေကြီးလာဗာရဏတိတထေကြီးလာတဲ့အခါကျတော့မြို့ပြင်ကဇေယျရတော့ဂိုင်းတထေကတော့ဒီမှာပဲဒီမှာနေထိုင်အောင် ငါမိတ်ဆွေတစ်ပြေးစီသွားလို့မို့လို့ကိုကြအကျိုးအကြောင်းပြောပြပြီးတဲ့အခါကျတော့မိတ်ဆွေတစ်ပြေးကရင်းရထားလက်ပြီးတော့ပြင်တော့အခြေရန်နေတဲ့ကွာခေါ်လိုက်တယ်ဒီအခါကျမှပဲဆန်းချမ်းသာကလာခဲ့ပြီးတော့အခုတော့ငါတယောက်ပဲသွားအောင်မယ်ဆိုပြီးတော့သွားတယ်။သွားတော့ရာဇဂေတစ်ပြေးအိမ်ရောက်တဲ့အခါကျတော့ရာဇဂေတစ်ပြေးကတော့ကြည့်ပြီးတော့နေရာထိုင်ရင်းနဲ့ကောင်းကောင်းမုံမုံမပေးဘူး။အဲ့ဝယ်လည်းမပြုဘူး။အမှန်တော့ဒီခဏဒီ ဗာရာဏသီတစ်ထေးရလေရာဇီတစ်ထေးရပေါ့ဗာရာဏသီတစ်ထေးစီလာတာအဲရာဇီတစ်ထေးရပစ္စည်းဆက်ကြလာတာဆိုတော့သူရဲ့ဟိုအဝတ်အစားကလည်းပဲတောက်တောက်ပြောင်းပြောင်းရှိနေမှာဘူးညင်ညင်နွမ်းနွမ်းနဲ့တုတ်တုတ်ပြက်ပြက်ဒီလိုနဲ့တူပါတယ်အဲအခြေအနေကြည့်ပြီးတော့သူကနေရာထိုင်ရင်းမတဲ့အဲ့ဝတ်ဆောင်တော့ကောင်းကောင်းမကြည့်လာနဲ့ဒီတကယ်လို့ကရာဇီတစ်ထေးရဘဝစားတွေတောက်တောက်ပြောင်ပြောင်နဲ့လက်ဆောင်ပဏာတွေညောင်များစွာနဲ့အထွေရာနေနဲ့တိုင်းတိုင်းဝိုင်းလာမယ်ဆိုလို့ရှိရင်တော့သူအဲ့လိုလုပ်ပါမလား မလောက်ဘူးအခုတော့တယောက်တည်းလာတွေဝိစားတွေကလည်းကြီးကြီးနွမ်းနွမ်းနဲ့လာတာဆိုတော့ဒီအခြေအနေသိတယ်ဒါကြောင့်မို့နေရာထိုင်ရင်တော့မပေးဘူးမေးရအသေးပါလောက်လာလဲတဲ့လာတဲ့အတန့်မိတာရာဇီကတတိယမှာအဲ့လိုမမေးဘူး၃ရက်လောက်ကြာကြာနာနာဤဝပြူပြီးတော့ကျွေးမွေထားတယ်ကျွေးမွေထားပြီးကျတဲ့အခါကျမှလာရင်အရောက်မေးတာဒါအဲ့လိုမေးတဲ့အခါကျတော့ရာဇီကတတိယပြောတယ် မိတ်ဆွေတစ်ထေတဲ့သိသိကြောကြလို့မလို့ကုန်းကောက်ကြံကြည့်အောင်ဖြစ်လို့မလို့လာခဲ့ပါတယ်တဲ့အဲ့တော့ဘယ်နဲ့ပြောလဲဆိုတော့ပါရဏန္တိတစ်ထေကအော်ဒီလိုလားလို့ပြောအဲဒီလိုဆိုလို့ရှိရင်အနေကြရတော့ဘယ်မှာနေလဲဘယ်မှာတဲ့လဲဆိုဘယ်မှာမတဲ့ကြနေကြမရှိပါဘူးအခုချင်းစီတန်းလာတာပါပဲအဲတစ်ထေတော်တော့ဆိုရင်အပြင်မဲ့ကြီးကမှနေခဲ့ပါတယ်လို့ဆိုတော့တိုက်ဒီလိုဆိုလို့ရှိရင်ကျွန်တော်တို့ဒီမှာနေရာမရှိဘူးတဲ့ကျုပ်အိမ်မှာကျွန်တော်အိမ်မှာကျွန်တော်တို့နေရာမရှိဟောဒီမှာ ဖွဲတပီယူသွားယူသွားပြီးတော့အဲ့ဒီဖွဲကိုကျိုးချက်စားကြတော့အဲ့ဒါလို့ဆိုပြီးတော့သူ့အစီကနေအခိုင်းအစီတွေကိုတိုင်းဟောဒီကငါမိတ်ဆွေလေးအဲ့ဒါဖွဲတပီရှင်ပြီးတော့သူ့အဝတ်စုံမှာထုတ်ပြီးပြေးလိုက်ကြတာဟဲ့တိုင်းမြန်မြန်မြန်မြန်တော့မြန်မြန်တော့လောက်တော့လဲနော်ကျေးဇူးမသိတတ်ဘူးလားသိတတ်လိုက်တာနော်တကယ်အဲ့ဒါ ရာဇီကတိကစဉ်းစားပါလေတဲ့ဒီဟာငါယူသေးမလားမယူသေးဘူးလားလေငါကတူပေးထားတော့ကတိ40နဲ့တကွာအထွေးရံတဝက်ခွဲပေးထားတယ်ငါတူပြီးပြောကြတဲ့အခါကျတော့သူကခွဲတယ်ပြီးသေးတယ်အဲ့ဒါငါယူသေးမလားမယူသေးဘူးလားသူစိတ်ချမယူခြင်းဘူးတဲ့ယူခြင်းဘူးတဲ့ဒါပေမဲ့စဉ်းစားတယ်တဲ့ဩမယူလိုက်ကြဘူးဆိုလို့ရှိရင်တော့မိတ်ဆွေပြည့်ရကြည့်ရဲ့အဲ့တော့ ဒီတိုင်းနဲ့အောင့်ဤမိတ်မပြည့်အောင်အောင့်ဤပြီးတော့ဒီသွားမှာပဲဘယ်သူတရားပြည့်ပြည့်ကိုမပြည့်စင်နဲ့ဆိုတော့လောကထုံးစံအတိုင်းနဲ့ကြိုက်ငါကတော့တရားမပြည့်အစ်မပြည့်မေတ္တာမပြည့်တဲ့နဲ့သူပေးတဲ့ဖွဲတကြီးလည်းယူသွားပါမယ်ဆိုပြီးယူပြီးတော့ဖွဲတကြီးအဆိုးစွန်ထုတ်ပြီးတော့ယူသွားတရားရောက်တဲ့အခါကျတော့အထေရတော်မြင်တဲ့ဘယ်နဲ့တော့အရှင် အဖြစ်မိတ်ဆွေကဗာရင်ကဘယ်လိုများချင်းရောက်လိုက်တော့ဆိုဟောဒီမှာရေးဖွဲတကြီးချင်းရောက်လိုက်တယ်ဆိုတော့ဒေါ်ပွာတာပေါ့တတိတော်ကဒီလောက်ဖွဲတကြီးများယူယူလာသေးတယ်ဒီလောက်တောင်းနဲ့အာရကလားနာရကလားပေါ့ဒီလိုပဲဓမ္မဆိုတာအဲ့ဒါသူ့ပကားပေါ်မှာနိုင်ပြီဆိုလို့ချင်းအဲ့လိုပဲရဲ့ဆိုဆိုတာမဟုတ်လားဟောတင်ပါဗျာတဲ့ပွားနေလို့ဟောက်ခံတယ်ဟောက်ခံတယ်မယုံမကြည်နဲ့ကိုယ်ရင်းရဖြစ်မလားမသိဘူး ခွဲပဲသားချင်းအဲ့တော့တတိကရာတကြီးတတိကကြိုးကြောင်ပြပြတယ်မယူရဘူးဆိုလို့ရှိရင်ကိုယ့်ဘက်ကတရားပြရရောက်ပြီဆိုလို့သူ့ဘက်ကဘလောက်ပဲတရားပြတယ်ကိုယ့်ဘက်ကမပြတ်ဘူးလို့သဘောထားပြီးတော့ဒါလေးပဲယူခဲ့ရရှင်မရေလို့အဲ့ဒါလို့ပြောတော့တတိကတော်ကတော့မနေဘူးပေါ့သွားပြန်ပေးပြီးတော့ဖောင်းလို့ချိန်လိုက်ဆဲလိုက်တယ်လောက်ဟောတကမတကမနော်ဒီတော့ အဲ့ဒါကိုရာဇကေတထေတိကခွဲပေးလိုက်တုန်းကပါလာတဲ့အခြေခံရှင်တွေကဒီအကြောင်းကြားရောကြားတဲ့အခါကျတော့အဲ့ထက်ကတယောက်ကသူ့တခင်ရာဇကေတထေတိကဒီရလာပြီးတော့အကျိုးကြောင့်မေးတော့အကျိုးကြောင့်ပြီးတော့အမလေးဒီလိုဆိုလို့ရှိရင်အရှင်တထေမင်းကျွန်တော်အိမ်ကြွပါကြွပါနေ့ရောက်လို့ကျွန်တော်တို့တတ်နိုင်တယ်များပြုစုပါမယ်ဆိုပြီးတော့အဲ့ဒီအခြေခံကသူ့အိမ်ကိုပြင်ခေါ်သွားပြီးကြာကြာနာနာမိဘလိုသဘောထားပြီးကျွေးမွေးပြုစုတယ် ပြုစုပြီးတော့တခါသူ့လိုပဲယာဂီရတတိစီကဗာရာဏတိစီပါလာတဲ့အလောက်တိုင်းအလောက်ကျိုးတွေကိုလိုက်ပြီးတော့ခေါ်ဩတယ်ဒီလိုဒီလိုဟေးတို့ရှင်တတိမင်းဖြစ်လာတယ်ဒီကတတိကလည်းပဲလူကြီးမတိုက်တဲ့အပြင်မောင်းထုတ်လိုက်တယ်အဲတို့ဒီကြအောင်တို့ဝိုင်းဝန်းကြအောင်တို့ဆိုပြီးလိုက်ပြီးခေါ်ဩတယ်ဒီကနော်ဒီကောဆိုလို့ချင်းအဲ့ဒါကျွန်းမယ်မဟုတ်ဘူးလားအဲ့ဒီကျွန်းဟာယာဂီရတတိစီကဗာရာဏတိတိခေါ်လာတော့မှပါလာတာ အဲကျွန်းဆိုတဲ့နိုင်နယ်လို့သတ်မှတ်ထားတဲ့လူရဲ့စိတ်ထားနဲ့တခင်ဆိုတဲ့ဗာရဏတိတထင်းနဲ့တထင်းရဲ့စိတ်ထားမကွာသေးဘူးလားဘယ်သူကမြင်ဘယ်သူကမြတ်တော့ကျွန်းကမြတ်ပြီးတော့တခင်ကညံ့မဟုတ်ဘူးလားဒါပြန်စိတ်ကနိုင်ကြတယ်မြင့်မြတ်တယ်ဆိုတာဟာသူစိဥစ္စာနဲ့ခိုင်းတာလားမခိုင်းဘူးသူစိဥစ္စာနဲ့ခိုင်းဟောဒီပုဂ္ဂိုလ်က ကတင်ယူကတဝေဒီသူကျေးဇူးကိုသိတယ်ကျေးကရာဇဂေတတိကသူတို့ကိုအလောက်ကင်ပေးပြီးတော့တာရိတ်ခါတွေပေးလာတဲ့ကျေးဇူးကိုသိနားလဲတယ်သိတယ်ဒါကြောင့်မလို့ဒီတတိခိုးရမယ်ဖြစ်နေတဲ့အခါမှာသွားပြီးတော့အိမ်မော်တင့်ခေါ်ပြီးမိဘတစ်ဖက်ပြုပြီးလုပ်ကြည့်တယ်ကတင်ယူကတဝေဒီအမတန်ရှားတဲ့ပုံစံမျိုးအဲ့ဒါနဲ့သူတို့ကျွနေစုပေါင်းပြီးတော့ဗိမိလာရရဲ့နန်းတော်သွားတယ် ဗိမိသာရရဲ့နန်းတော်သွားပြီးတော့ဝိုင်းပြီးတော့ဆန္ဒပြကြဆန္ဒပြတာကြားတဲ့အခါကျတော့အရင်ကခေါ်ပြီးတော့အကျိုးကြောင့်ပြီးတယ်ဗာလဲလို့သူတို့ကအကျိုးကြောင့်ပြောတယ်ရာဇီကျိုးတစ်ထေးတစ်ထေးကြီးဟာသူပြုဥစ္စာကြောကြသွားလို့မလို့ဘုံကောက်စီကမကြအောင်ဆင်းရဲသွားလို့မလို့ဒီဗာရာဏသီတစ်ထေးကြီးလာတော့ဗာရာဏသီတစ်ထေးကဒီလိုပဲမတင်နဲ့ရင်ပြည့်စုံတယ်ဆိုတဲ့အကြောင်းအခါကျိုးကနောက်ကြောင်းကိုပါသူတို့ကပြန်ပြောတယ် ဒီခါတော့ကဗာရမတိတစ်ထည့်တစ်ထည့်ပြောကြသွားခြင်းအခါကရာဇီကျိုတစ်ထည့်ပြီးသွားတဲ့အခါကျတော့ရာဇီကျိုတစ်ထည့်ကတစ်ထည့်တစ်ဝက်ခွဲပေးလိုက်တဲ့အကြောင်းပြည်ရခြင်းတွေကတစ်ဝက်ခွဲပေးလိုက်တဲ့အကြောင်းဒါကြောင့်ကျွန်တော်မျိုးတို့ဒီစဉ်လင်းရာဇီကျိုတစ်ထည့်ထံကပိပိအဲဗာရမတိတစ်ထည့်ယူလာတဲ့ကျွံများဖြစ်ပါတယ်လို့အကျိုးကြောင့်ပြောတော့ဗိညုတာရာကသူကသောတာပန်ဖြစ်ရင်းနဲ့သောတာပန်ဖြစ်ရင်းနဲ့သောတာပန်ဖြစ်ရင်းဆိုတော့စဉ်းစားတယ်။ဩလွယ်လို့ပြောသွားတယ် ဗိညိတာရမဟုတ်ဘူးပြင်ကအဲ့ဒီခါမှာဗိညိတာရပြင်မွေးတော့မမွေးသေးဘူးရောသွားရောသွားတယ်ရောသွားတယ်အဲ့တော့ဘယင်ကအစင်ဉာဏ်နဲ့ပြုလုပ်တဲ့ဘယင်ဆိုတော့တိုင်းဒီလိုဆိုလို့ရှိရင်မူကြီးမရတို့ရာဇဂိုတတိကိုခေါ်ကြလို့ဆိုတော့ရာဇဂိုတတိဆင့်ခေါ်လိုက်တော့ရောက်လာအခါဗာရာဏတိတတိဆင့်ခေါ်လိုက်တော့ရောက်လာရောက်လာတဲ့အခါကျတော့ဘယင်ကဗာရာဏတိတတိအဲရာဇဂိုတတိကိုမေးတယ်ရာဇဂိုတတိဘယင်က ဗာရာဏတိပရိပစ္စည်းပြောကြတော့ခြင်းကတက်ထန်လာတော့မှသင်ကပစ္စည်းဥစ္စာရောဂျွန်နေရောအမှုအမှုတော်အမှုလုပ်တွေရောတဝက်ကြီးခွဲပေးလိုက်တဲ့သာဟုတ်သလားဆိုဟုတ်ပါတယ်ခင်ဗျာ။ဒါနဲ့ပဲတခါဗာရာဏတိတစ်ထည့်တက်ပြီးတော့နေတယ်ဗာရာဏတိတစ်ထည့်တဲ့နဲ့လည်းပြန်ရာဇဂိုတစ်ထည့်ပြောတဲ့အတိုင်းမှန်ရင်လားဆိုမှန်ပါတယ်ခင်ဗျာ။တိုင်းတာဖြစ်ရင်အခုရာဇဂိုတစ်ထည့်ပစ္စည်းပြောကြတော့သိပြီလာတဲ့အခါကျတော့ဗာရာဏတိတစ်ထည့်ကဘာများပေးတော့မေးတယ် နေတဲ့အခါကျတော့ဗာရဏတိတတိယကောင်းကြီးအောင်ဘုံတုတ်တုတ်မှမလို့ဘယင်ကထပ်မေးတယ်ဘာများသေးတော့မပြောမပြောတော့မှဘယင်ကတခါထပ်ပြီးတော့အမိတ်ကြီးတဲ့ဗာရဏတိတတိပစ္စည်းပြောကြလာတဲ့အခါကျတော့သင်ကဗာရဏတိတတိကိုဖွဲတယ်ပြီးသေးတယ်ဆိုတော့ဟုတ်လားစိတ်စဉ်ကမေးရတာဟုတ်အဲ့ဒါလည်းမဖြေဘူးမဖြေဘူးမေးလို့မကမေးတော့မှမမဖွဲတယ်ပြီးသေးပါတယ်ဗျာ ကြောက်ရတာကိုကြောက်တဲ့အခါကျတော့ဘုရင်ကကဲဒီလိုဒီလိုဆိုရင်ငါကိုယ်တော်မြတ်အမိတ်ဖတ်မှတ်တော်မူတယ်ဗာရာဏတိတစ်ထဲမှာရှိတဲ့ပစ္စည်းတွေရောကျေးဇူးတွေရောအကုန်လုံးရာဇဂိုတစ်ထဲပေးတယ်ရာဇဂိုတစ်ထဲပေးတယ်အမိတ်ဖတ်မှတ်တယ်ရာဇဂိုတစ်ထဲကကြောက်တယ်အရှင်မင်းကြီးတဲ့တတိတော်တညပစ္စည်းကိုလူလာတဲ့စိတ်အခံကြီးမှမရှိပါဘူးတဲ့တကယ်လို့မြတ်ရနိုင်လို့ရှိရင်တော့ဒီပစ္စည်းပြောကြခြင်းကကျွန်တော်မျိုး ခွဲဝေပေးထားတဲ့ပစ္စည်းလောက်ပြန်ရတယ်ဆိုလို့ရှိရင်တော့တတိတော့ကျွန်တော်မျိုးမှာလောက်တာကိုင်တာရှိပါတယ်တဲ့အဲ့ဒါလောက်တော့ရရင်တော့လူကျင်ပါတယ်ဆိုတော့မှဘယင်ကကိုင်ဒီလိုဆိုလို့ရှိရင်ပါရမတိတစ်ခေတ်ကရာဇဂေတစ်ခေတ်ကိုပစ္စည်းတော့သူစီကယူလာတဲ့ပစ္စည်းကိုဖွဲ့ပေးတယ်လို့အမိန့်ထားလိုက်အဲ့ဒါမိန့်ထားလိုက်တော့မှပဲပါရမတိတစ်ခေတ်ကတရေ40နဲ့တကွသူစီကယူလာတဲ့ကျေးဇူးတွေအကုန်ပြန်ပေးလို့ရာဇဂေတစ်ခေတ်ဟာ အဲ့ဒီပစ္စည်းကောက်စားတွေယူသွားပြီးတော့ပြန်ပြီးတော့ရင်းနှီးပြီးွားလိုက်ပြီးစားတဲ့အခါကျတော့မှအသက်ရှူကြိုက်တာရှူတာကြိုက်တာအနေဆောင်းလာတယ်တဲ့ဒီနေရာမှာဘုရားရှင်ကအဲဒီနိဗ္ဗာန်တော်ကထုံးတာဒီနေရာတွေနဲ့ထုံးတယ်ဒါပဲတဲ့အင်္ဂါကြီးပါသူများကျေးဇူးကိုဒီလောက်တောင်မတိတတ်တဲ့နဲ့မတိတတ်ရင်မကဘဲနဲ့ကျေးဇူးကိုဒီလောက်ကမ်းနေကျေးဇူးစွတ်တယ်ဆိုတဲ့လူဟာသူ့ပစ္စည်းဒီတိုင်းကြည်လန့်ခိုင်နေနေပါမလား လေးတိုင်းမခိုင်ရဘူးတဖြည်းဖြည်းသူကြပြီးဆုံးရှုံးပြပြမှာပဲအဲ့ဒါလို့ဆုံးရှုံးပြပြပြီဆိုလို့ရှိရင်တဲ့နောက်တစ်ကြိမ်ရာဇကြိုတဖြည်းဖြည်းသွားမယ်ဆိုရင်သွားဝင်ပါအောင်မလားမသွားဝင်တော့ဘူးသွားဝင်လို့မလို့သွားပြီးတိုင်အောင်ရာဇကြိုတဖြည်းရဲ့အကူကြီးရပါမလားမရဘူးအဲ့လိုဆိုလို့ရှိရင်ခွေးနေနေပြီးခွေးတွေသေးလျော်ရသေးရတဲ့တောင်းစားကြောက်ပြီးတော့မဟုတ်ဘူးလားအဲကျေကျေတိတယ်လားမတိတယ်လားဒီလိုကြည့်ရပါတယ် သမာစီးပွားလျော်ပါရိမ့်ညံ့ရဲမခိုင်ဘူးဓမ္မကရိုင်းစီရေကြချာရေတို့ဒီမကျိုးဘုံတော်ဘုံရောင်တို့လျက်တကူမိညာသူထုတ်လာပမာယုတ်တတ်သွား၏ဒါကြောင့်မလို့သူကျေးဇူးသိရမယ်တဲ့ဒီကတစ်ခုဆက်ပြောလိုက်အောင်ဗာရာဏတိပြည်လီဒီမဒာမင်း တခြားတိုင်းပြည်တွေကအဲတိုင်းစုံပြည်ကြမှာပုံကန်ထားကြလို့မလို့တွားပြီးတဘုံနဲ့နှိမ်နေတဲ့အခါမှာတဘုံတွေကအားကောင်းတော့သူကလည်းပဲစစ်တပ်ကအားသေးလို့မို့ခေါ်သွားတဲ့စစ်တပ်ကအားသေးလို့မို့တဘုံအားကောင်းတော့သူဟာထုတ်ပြီးကြီးလာတယ်ထုတ်ပြီးလာတဲ့အခါကျတတ်တကွဲတပြားဖြစ်တဲ့အခါကျတော့သူကအဲ့ဒီပစ္စံတရိကတိုင်းစုံပြည်ကြကရွာကြီးတရွာဆဲပြီးမြင်းကြီးပြီးဝင်သွားသူတတ်တာတွေကလည်းဟိုရောက်ဒီရောက်ဆက်ပြေးကြဝင်သွားတဲ့အခါကျတော့ရွာထဲမှာ မှုရန်ရာတန်းနေပါပဲသူ့ပြီးတော့စကားပြောနေတာအဲ့ဒီသူဝင်းလာတာနေနေဆိုတော့ပြေးကုန်ရတယ်ပြေးတာဘယင်မှန်းသိလို့မဟုတ်ဘူးအာတပုံနဲ့အစိုးရစစ်တမ်းနဲ့တိုက်ပွဲဖြစ်နေတယ်ဒါကြောင့်မလို့အဲအဲ့ဒီတိုက်ပွဲကနေပြီးတော့ဒီလူဟာချင်းပြေးလာတာပဲလို့သူတို့ဘယ်လောက်သိတယ်တိုက်ပွဲကပြေးလာတဲ့လူဆိုတော့တပုံများဖြစ်နေတယ်ဆိုလို့ရှိရင်တပုံနဲ့ပူပေါင်းမှုကြောင့်အစိုးရကခွင့်ပြုမှာကိုရမတ်တရုပ်ပြုမှာစိုးတယ်ဒါကြောင့်မလို့ထွက်ပြီးကြတယ် တကယ်လို့အစိုးရဖြစ်ကြပြီဆိုလို့ရှိရင်လည်းအဲတပုံနဲ့ပေါင်းသလားဘာလားညာလားနဲ့ဒီလိုမေးပြီးတော့အစ်စ်ပြန်ပါလည်းစိုးတယ်။ဒါကြောင့်ဆက်ပြီးတော့တယောက်ထဲပြန်တယ်။တခါတယောက်ထဲပြန်တယ်။ပြန်နေတော့မှဘယင်ကမြင်းမဝါအသာချင်းပြီးတော့သူကအကျိုးကြောင့်ပြောပြတယ်။အဲဒီတကားမေးတယ်သင်ပါလေ။တပုံနဲ့အစိုးရနဲ့ဘယင်နဲ့တိုက်ပွဲဖြစ်နေတယ်သင်ကတပုံဘက်ကလားဘယင်ဘက်ကလားကကျွန်ုပ်ကဘယင်ဘက်ကပါ။ကျွန်ုပ်ကမြင်းပြီး မြင့်တက်ဘုံစုပ်ကြီးခေါ်ပါတယ်ဟုတ်ပါတယ်တက်ပြည့်ပြီးကြီးလာတာပါအဲ့တော့ကျွန်တော်သင်္ခါမှာခဏစစ်တာတိခုကိုကြည့်ပါလို့ဆိုတဲ့အခါကျတော့အဲ့ဒီလူကဘယ်မှမသိပါဘူးမြင့်တက်ဘုံစုပ်တရားအနေနဲ့ပဲသူညီတဲ့အနေနဲ့အိမ်မှာတက်ခံပြီးတော့ကြာကြနနာကြည့်လို့လုပ်သေးတယ်ဘယင်မိုးတွေပြုလုပ်ကြတာမဟုတ်ဘူးသူ့မြင်းကိုလည်းပဲမြင်းကိုအညောင်းပြအောင်လမ်းဆွဲပြီးတော့ကြည့်ရဆွဲပြီးတော့လမ်းလျှောက်တယ်တဲ့မြင်းကိုရေချိုးပေးတယ်တဲ့မြင်းနှိမ့်နေပေးတယ်တဲ့ ဒါညချမ်းခါကြလို့ရှိတော့လည်းပဲသူကမြင့်တတ်ဘုံကျုပ်လို့အတိအမှပြုထားတဲ့ဒီဘယင်ကိုခြေစုပ်လက်နဲ့ပြုတယ်အစာကောင်ကိုကောင်းနေပေးတယ်စက်ကြံနေတာထားတယ်။နောက်နှစ်ရက်လောက်ရှိတဲ့အခါကျတော့ဘယင်ကသင်ကျေးဇူးကြီးမှပါပြီတဲ့။အဲဒီတော့နောက်ညာဗာရာဏသီတိရောက်လို့ရှိရင်တဲ့မြင့်တတ်ဘုံကျုပ်ကြီးဒီပို့ပါလေတကမှုကိုပြောပါတဲ့အဲ့ဒါလေတကမှုပြောလို့ရှိရင်တကမှုကမြင့်တတ်ဘုံကျုပ်ကြီးဆိုပြီးဆိုပြီးကျွန်တော်ရှိ ခေါ်လာပါလိမ့်မယ်အဲ့ကြတော့ကျေးဇူးဆက်ပြရစီဒါနဲ့ဘုရင်ကပြန်သွားပြန်ရောက်တဲ့အခါကျသူစစ်သားတွေကလည်းတိုင်းပြည်ရဲ့မြို့ရဲ့ဒီဘက်ကတပ်စခန်းချပြီးစောင့်နေတော့အဲ့ဒီတပ်စခန်းချတဲ့စစ်သားတွေပါခေါ်ပြီးမြို့တွင်းဝင်မြို့တွင်းဝင်ပြီးတာနေဒဂုံညာတော့တခြားစစ်ဗိုလ်တွေကိုနှိမ်ခိုင်းလိုက်အဲ့ဒါနဲ့ဒီဘုရင်ကကျေးဇူးပြုတော့ကညှောနေတယ်ဘယ်တော့များစက်တဲ့ကုန်တဲ့အခါကျတော့ကြည့်ကြတယ်ဟဲ့လောက်ကြပါဦး အခုနေကစိုးကုန်ပြီအခုရောဘယ်မှမလုပ်နိုင်ဘူးလားလေဒါနဲ့လည်းဘယင်စီခုနမိတ်ပြန်မရောက်ဘူးဒါနဲ့ဘယင်ကထပ်ဘုရားလာမလဲလာမလဲမြင့်တဲ့ဘုရားကြီးတွေလာမလဲလာလို့ရှိရင်တော့ငါအတူကိုပြန်ပြီးကျေးဇူးတုပ်ပြန်မှာတော့လေအဲ့ဒါဆိုတော့မလာမလာတဲ့အခါကျတော့ကျေးဇူးဖတ်ချင်တယ်လို့ဘာလုပ်တယ်လဲဆိုတော့အဲ့ဒီဘာကိုအခွန်တုပ်ကိုသူ့ကိုအောက်ခိုင်းအခွန်တွေသူ့ကိုအောက်ခိုင်းတဲ့လူတွေကကြက်တဲ့ဆိုတော့ကြက်တဲ့ကုန်တဲ့အခါကျတော့ရှိကြတယ်ဟဲ့လောက်ကြပါဦး အခုနေကစိုးကုန်ပြီအခုရောဘယ်သူမှမလုပ်နိုင်ဘူးလားလေဒါနဲ့လည်းဘယင်သူခုနမိတ်ပြန်မရောက်ဘူးဒါနဲ့ဘယင်ကထပ်ပြီးတော့အခွန်လေးတို့အခွန်လေးတို့တော့လူတွေကပိုးကြက်တဲလာပိုးကြက်တဲလာတဲ့အခါကျတော့မှတတိရတယ်ခုနတကားကိုမမိတ်ရဲ့မိတ်ဆွေအိမ်ကိုဒီမြင့်တဲ့ပုဂ္ဂိုလ်ကြီးကတဲသွားတယ်ဟုတ်လားသူစီကအတူညီတောင်းလို့ရှိရင်ဒီအခွန်တော်ကျော်ရင်းများဖြစ်ကောင်းဖြစ်ဖြစ်နိုင်ပါလိမ့်မယ်သွားစမ်းပါအောင်လို့အတင်းတိုက်တဲ့အခါကျဒီတကားကမနေကြတဲ့အခါကျလက်ဆောင်ပဏာတွေယူသွားပြီးတော့သွားတယ် မြို့ထဲရောက်တဲ့မြို့နဲ့ရောက်တဲ့အခါကျတော့တကားပါရောက်တဲ့သူလူကိုပြောတယ်မြင်းတဲ့ဘုရားကြီးကိုတို့ပါလို့ပြောတယ်ဒီကဒကမှုကိုစကားထည့်ထားတာကိုစကားထည့်ထားတာဆိုတော့မြင်းတဲ့ဘုရားကြီးတွေ့လာတာဒါနဲ့လည်းဒကမှုကဒီတကားကိုဘယ်ရဲ့အိမ်ဘယ်ရဲ့နန်းတော့ခေါ်သွားဆက်သွားပြီးတော့မမဗျာအရှင်ကြီးမကြထားတဲ့မြင်းတဲ့ဘုရားကိုမေးတဲ့ပုဂ္ဂိုလ်ဟောဒီမှာရောက်လာပါလိမ့်ဆိုတော့ ရင်ကကြည့်လိုက်တဲ့အခါကျတော့သူ့မိတ်ကိုရှင်းတာကိုဟာမိတ်ကိုညှောနေတာကြာလာရဲ့အခုမှတောက်လာရောက်လာတယ်ဆိုသူကဒီမိတ်ကလည်းလက်ခံပနာတွေဆက်ကစားတော့တယ်အဲ့ဒီစားတော့တယ်ဒီရင်ကချက်ချက်စားတာချက်ချက်ဒီလက်ကမိရတဲ့ကျွေးတယ်မလို့ပလင်မကြီးလာတာမှာဘာလို့အဲ့လိုလိုက်တာလဲသမဏယဉ်ပြီးတော့ကြောင်းဝင်တယ်လာသေးတဲ့ပုဂ္ဂိုလ်ဝမ်းသာအောင်မဟုတ်ဘူးလား အဲလာသေးတာကိုသူကနှိမ့်နှိမ့်ချက်ချက်ကြီးတယ်ဝမ်းမိုက်ဝမ်းမြောက်ဝမ်းသာစားတယ်ဆိုလို့ရှိရင်သူကပြေးတဲ့ပုဂ္ဂိုလ်ပြေးတဲ့ပုဂ္ဂိုလ်ကဝမ်းမသာဘူးလားဟကုတ်ဟခုံကြီးလို့ပြောဖြစ်တာပဲဟုတ်ပြီလားအဲ့ဒါတော့ခွန်ကြီးတွေနည်းနည်းပြောနေပြီးတော့မဟုတ်လားခွန်ကြီးတွေနည်းနည်းပြောနေပြောနေလားအဲ့ဒါပဲတော့ကြာဟိုကလက်ကပြန်ပြီးဖုံးပေးပါဦးပြနည်းနည်းစားလိုက်ရတယ်ကျွန်တော်နောက်ကလာပြန်ဖုံးပေးပါဦးပြစားလိုက်ရပြန်ဒါနဲ့ ဝမ်းပြေမကဘူးဝမ်းလန်တော့အသာမကြည့်သေးတယ်ဒီမလာရင်နှစ်ရက်လောက်ကဒါကြီးတွေကဆင်းဆင်းလာလာတယ်နှစ်ရက်လောက်ကမဟုတ်ဘူးပြင်းလာတော့လေးရက်လောက်ကပြင်းလာပါပြင်းနေတဲ့ခါကျသူကတရုတ်တရုတ်ဆိုတော့စာပြေးတဲ့အခါကျတော့တရုတ်စာတွေဘောင်းလာကျွေးတက်လေကြတာသူတော့ဒါလည်းမဟုတ်သေးဘူးသုံးမွေးနာလာပြီးတော့ဒါဖုံးပေးပါပြဆိုအတင်းနှိုက်ဆဲအဲ့လိုလုပ်တာသူကမစားမနေရဘူးဟုတ်လား ဂတိတောင်းရတယ်လာပြင်ရရအရာကြီးကဂတိတစ်ခုရမှလိုက်မယ်လို့ဂတိတစ်ခုမရဘူးဆိုမလိုက်ဘူးတောင်းမှရတယ်ကိုကြလို့ရှိရင်ဘုန်းကြီးဘာသာဘုန်းကြီးလျော်တယ်လို့ရှိပြီးတော့စားရရေလို့ဒကာကြီးကထက်လာကြည့်လားမလောက်ပါနဲ့လို့အဲ့ဒီတောင်းရတယ်အဲ့ဒါသူကြီးနေလည်းဂတိမပေးဘူးဒီနေတာဒီကကြအဲဒကာကြီးကြီးနေနေတာဒီကဂတိပေးရလို့ပဲယူခတယ်လို့ဂတိပေးရလို့ယူခတယ်လို့တိုက်လိုက်တာပဲဒီပြောတယ် အဲလောကစားတဲ့အခါကျတော့ဆယ်ပါးသွားရဒီလိုအားမရဘူးဘုရင်ထက်ပေါင်းပြအရင်ထက်ပေါင်းပြဒီလိုထက်ပြရမလားဖေလို့တယ်နင်တော်လည်းတခါကြီးတတိကိုတတိရရလားလို့အဲ့လိုပြောရတယ်တတိတတိရရလားဆိုတော့အဲဒီစမ်းရင်လည်းလက်ကြီးထုတ်သွားတယ်ဒါနဲ့ဒါနဲ့ဆုံးကပ်ပြီးရတဲ့အခါကျတော့ဘယ်နဲ့ပြောလဲဆိုဆရာတော်ဂရီကောင်းထားလို့တော့နှုတ်ဝင်ပြီးတော့တိတ်ဆိတ်နဲ့ရက်လက်ကိုရားလာတယ် လက်ကိုရနာတယ်အဲ့လိုဒီတဲ့ပုဂ္ဂိုလ်တန်းတဲ့ပုဂ္ဂိုလ်ပြည့်တဲ့ပြည့်တဲ့ပုဂ္ဂိုလ်ကဒီကတန်းတဲ့ပြည့်တာပြည့်တာကိုသူကစားမှကျဉ်းတတ်တာဝမ်းသာတာအားရတာကိုအဲ့တော့ဘုန်းကြီးကလည်းဟိုတကကလာလူစားလိုက်ဒီတကမကလာလူစားလိုက်စားလိုက်စားလိုက်နဲ့ဆက်ကြတော့အဲ့ဒီနည်းနည်းပြန်လို့မရဘူးဒုက္ခများတယ်အများဝိပုကြရနေတော့ကောင်းပါလေဝိပုကြရနေရတော့လာကတာတော့ခွဲအနှိုက်တော့နည်းနည်းနည်းနည်းတော့နှိုက်လိုက်တာဟမ်အဲဇင်းကြရည်နဲ့ အဲ့ဒီဘုန်းကြီးအဲ့လိုပါးမှလည်းရမှာမပါလို့ကျင်းမနေကြမလို့ရတယ်ဒီများရောပါရောအားလုံးဘယ်ငါကျင်းမိမလည်းမလေးတဲကောင်းနေလို့တော့ကမကရော့ပဲစားကြတော့မိမရတယ်လည်းသိတယ်ဘယ်အဲ့ဒီခါမှာကလေးဖြစ်သွားပြီဟုတ်ပါတယ်စိတ်ထဲကတိတ်ပြီးပြောသွားတာကိုသူကိုယ်ကိုယ်ဆိုင်ကနေရောက်လာတဲ့အခါကျတော့စိတ်ပြောသွားတာဘလောက်ပြောကောင်းစိတ်ရှိတယ်လဲဒီလူငယ်မျိုးဖြစ်တဲ့နံပါတ်ရှိတာပေါ့တိုင်းပြည်ကဖြစ်နေတာပေါ့ဟုတ်ပြီလား ခေါင်းနဲ့ပေါ်လာပြောတော့မပြောတော့ပါဘူးပြောလို့မဖြစ်ဘူးဘယ်နဲ့ပန်းတယ်ဘာများတွေ့ပြီးကြီးနေတာအဲနဲ့ပြီးတော့မှတက်ကမိတ်ဆွေလာမိတ်ဆွေလာလာဆိုပြီးတော့ရာဇပလင်မဆွဲတယ်နဲ့အဲ့ဒီကတိုးရင်းတဲ့ဒကာကြီးတွေရာဇပလင်မဆွဲတယ်နဲ့ဒကာကြီးကသူကအခွန်တုတ်ချော့လို့ ပြောရင်တောက်ချင်တာတော့မကြောက်ဘူး။ဒါလည်းဒါလည်းအဲ့ဒီဘာမှတက်စကားမပြောနဲ့ရာဇပလင်မောတက်တက်ပြီးတော့အဲ့ဒီရာဇပလင်မောကိုရာဇပလင်တဝက်ကိုထုံးတားလိုက်ထုံးတားလိုက်ဒီတိုင်းအဲ့ဒီကတဝက်ကကျင်းဒီကတဝက်ကငါထို့ဒီကတိုင်းပြည်တဝက်ပင်ကအုပ်ချုပ်လင်းလို့အုပ်ချုပ်တိုင်းပြည်တဝက်ကငါလည်းလင်းလို့အုပ်ချုပ်မယ်ဒီပေါ်ကျေးဇူးဆက်လိုက်အဲ့တော့ဒီလိုလိုက်ပါတဲ့ရွာကသူအုပ်ချုပ်ရတဲ့ဘက်ကဖြစ်တော့တိုင်းအခွင့်ကျော့နေမှာတော့ကျော့ပေါ့ဟုတ်ဘူးလားလူငယ်ငယ်တော့မကြည့်နိုင်ဘူးလား ဒါရင်ငါရွာသားတွေအရှင်တို့ငင်းငင်ရစေမဖြစ်နိုင်ဘူးလားဖြစ်နိုင်တာပေါ့အဲ့ဒါလိုကျေးဇူးပြုတယ်တဲ့ဒီလိုကျေးဇူးပြုကြရတယ်တဲ့မြတ်စွာဘုရားကဘုရားယထာပိဒီသမဂ္ဂိနိဒေသိနာဝိရဝတိဧဝံကတံအပ္ပပုရိဒေနပတိနာဝိရဝတိအခဏရာဂိတရာဂိတတစ်ထည့်နဲ့ဗာရာဏလူတစ်ထည့်ကိုအကြောင်းပြုပြီးမြတ်စွာဘုရားကမိန့်တယ်ဗျာ အဂုဏီနီး၌အဂုဏီနီး၌ဒီကံမျိုးကိုလောတစေသတိပတိအဂရေဌာညအာအဂရေဆင်ညအာသခိတံမိနထအတော်ဒီကံမျိုးကိုဒီဒေပြတိယထာတိလောင်ကျွမ်းသွားတကယ်တို့၎င်းနဝိရတိယထာတိအပင်မပေါက်တကယ်တို့၎င်း ဧဝံဣတိအတ္တပုရိသေလူယုံမ၌ကတံပြသောကျေစုသည်နတ္တိကျေစုနာဝိရတိနောက်တံပေါက်ပြန်လေမလားလေတဲ့လူသားကိုတဲ့မျိုးစုံများထွက်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီလူသားထွက်လိုက်တဲ့မျိုးစုဟာလူလောင်သွားပြီးတော့မပေါက်နိုင်တော့တယ်လို့ပဲတဲ့လူယုံမာပေါ်မှာတွေ့ထားတဲ့ကျေစုဟာတဲ့အဲ့ဒီကျေစုဟာပြည့်စည်တော့တာပဲတဲ့ဒီကျေစုကိုအတိအမှမပြုလို့ အဲ့ဒီကိုကူကနေပြီးတော့နောက်ထပ်ကောင်းကျိုးတရားတွေမပေါက်ပွားတော့ဘူးတဲ့အခုနဗာရာဏတိတစ်မျိုးလိုပုံကိုမျိုးကိုပြည့်တဲ့ကျေးဇူးမျိုးပေါ့နောက်တခါတပင်ညုံမိသာပောတန်ဤသီလဝန္တေအရိယဥပ္ပိနေဣစ္ဆဒေဝိယကဣစ္ဆဒေဝိယဒီကနိကတံတံဟိနနတတိသီလဝန်တေကိုရင်သီလနဲ့ပြီးဆုံးသောအရိယဝတိမြင်ရသောအသက်မွေးမှုဖြင့်အသက်မွေးမှုရှိသောပောတန်ဤပုဂ္ဂိုလ်၌တပင်ညုံမိ သူတစ်ပါးရဲ့ကျေးဇူးကိုတည်တတ်သောကောတံမိပုဂ္ဂိုလ်၌ကတံပြုရတဲ့ဒီကံကျေးဇူးကတံပြုရတဲ့ကျေးဇူးသည်သိဖြစ်သေးကောင်းစွာသိဖြစ်သေးကောင်းတော်နေဩဇာရှိတော်လယ်၌သက်ထိတ်ကံဖာအပ်တော်ဝါစိုက်ပြုအပ်တော်ဒီကံဝိယမျိုးစုကိုသည်ဒီကံဝိယမျိုးစုကိုတို့နနတတိမပြေစီဝိပတိစီဒီကာကပေါက်ပွား၏ ကိုချင်းလီလာတွေနဲ့ပြည်စုံပြီးတော့တဲ့မြင့်မြတ်တဲ့အနေထိုင်ခြင်းနဲ့မြင့်မြတ်တဲ့တမွေးမှုနဲ့တမွေးပြီးတော့နေထိုင်တဲ့သူတော်ကောင်းတွေအဲ့ဒါလိုပုံကိုယ်တွေအပေါ်မှာပြစ်လိုက်တဲ့ပြည်သူဟာတဲ့ဘာနဲ့ပြီးလဲဆိုတော့မြေဩဇာကောင်းတဲ့မြေမှာစိုက်ပြိုးလိုက်တဲ့မျိုးတွေနဲ့ပြီးတယ်တဲ့မြေဩဇာကောင်းတဲ့မြေမှာစိုက်ပြိုးလိုက်တဲ့မျိုးတွေဟာမပြည့်မစည်းတဲ့နဲ့စီပင်ဖွင့်သွားတဲ့အတိအပင်ကိုပေါက်ပွားစေတယ်တဲ့အဲ့ဒါလိုပဲကိုချင်းလီလာနဲ့ပြည်စုံပြီးတော့ မြင့်မြတ်တဲ့အနေထိုင်အလောက်တိုင်းနဲ့နေတိုင်းလောက်တိုင်းနဲ့ပုံကိုယ်တွေပေါ်မှာပြုလိုက်တဲ့ကျေးဇူးတရားဟာလည်းပဲတဲ့အကျိုးရှိပွားတွေများများသက်သာပေါက်ပွားတယ်တဲ့အခုဘယင်နဲ့ဣက္ခန္တရိယဝါဒအဲ့ဒီလိုပေါ့ဣက္ခန္တရိယဝါဒဟာဗာရာဏတိဘယင်ဆိုတဲ့ဇမတဘယင်ဆိုတဲ့သူတော်ကောင်းပေါ်မှာအဲ့ဝေဆောင်ကကျေးဇူးတင်မနဲ့စိတ်မလက်ပါမေတ္တာထားပြီးတော့ပြုလိုက်တဲ့ကျေးဇူးတွေဟောအခုပြန်ပြီးတော့အပင်ပေါက်မလာဘူးလား ဘယ်လိုသင်ပေါက်ဘယ်လိုသင်ပေါက်လာလဲဒီနန်းစည်းစိမ်တဝက်ခွဲပြီးတော့မင်းကြည့်ပြီးတော့အုပ်ချုပ်ရတဲ့အချိန်မရောက်ဘူးလားဒါဟာသူတော်ကောင်းပုံမှာပြရတဲ့ကျေးဇူးကြောင့်လားသူရုပ်ပုံမှာပြရတဲ့ကျေးဇူးကြောင့်ကြောင့်လားသူတော်ကောင်းပုံမှာပြရတဲ့ကျေးဇူးကြောင့်အဲ့ဒါဒီဘုရင်လိုပုဂ္ဂိုလ်မျိုးဟာကတိမြေကတဟူဒီမရှားတယ်ဘူးလားရှားတယ်တဲ့အဲ့တော့မိမိတို့ကရှားတဲ့အထက်ပါမလားပေါ်တဲ့အထက်ပါမလား ရတဲ့အထက်ပေါအောင်ကျိုးယူစားရတယ်ပေါ်တဲ့အထက်ပါသွားပြီဆိုလို့ရှိရင်တော့ငပေါ်တွေမိပေါ်တွေပဲဖြစ်မဟုတ်လားအကျိုးစီးပွားရပါမလားအကျိုးစီးပွားလျော်ပါရင်းနဲ့ငင်းမဆိုင်ဘူးဒီမိုကရေစီကိုကြာကြာရည်ကိုပြည်မမျိုးဒီမတို့ဘုံတော်မျိုးတွေတကူနေညထုတ်လာပမာရွတ်တတ်သွားပြီတဲ့ဒါကြောင့်ဘုရားရှင်ဟောတော်မူတဲ့အတိုင်းပုဗ္ဗတာရီမိမိတို့ကကျေးဇူးကကျေးဇူးပြုတဲ့ပုံကိုယ်တွေဖြစ်အောင်လည်းကြိုးစားရတယ်တတိယကနာဝေရီ သူတို့ကမိမိတို့ပေါ်မှာပြုထားတဲ့ကျေးဇူးကိုပြန်သိရှိတယ်လို့လည်းအဆင့်သာတဲ့အခါမှာပြန်ဆတ်နိုင်တဲ့ကြားပါတဲ့ပုံစံမျိုးလည်းဖြစ်အောင်ကျေးဇူးရတယ်အဲဒါလေးကျေးဇူးခြင်းအပြင်မိမိတို့မှာပြုလို့တရားတွေတိုးပွားပြီးတော့ပစ္စည်းဥစ္စာတွေလည်းတိုးပွားတယ်အလျောက်ဒီပဒနာတရားနဲ့တရားဖို့တရားတွေကိုဟောပြောတဲ့တရားသမားတွေဟောပြောတဲ့တရားမှန်ပြန်စကားမှန်တွေကိုနာကမှတ်လိုက်ရပြီးတော့ကျေးဇူးအထုတ်ခြင်းနဲ့စိတ်တွေတပွားပွားပေါ်ပေါက်လို့ပေါ်ပေါက်တဲ့အတိုင်းလည်း မေမနာညာမနာရှိမှမခြင်းစအောင်ပွားများအားထုတ်နိုင်ကြခြင်းအားဖြင့်ဝိပဿနာဉာဏ်အဆင့်နဲ့ပြည့်နေခြင်းပြီးတော့မြင့်ဉာဏ်ဖိုးဉာဏ်နဲ့နေတာပြင်းဉာဏ်ဆိုတာမျက်မှောက်ပြုနိုင်ရပါလေဒီနေ့ယခုဒီလိုတို့သူရတော့ ဤကုသိုလ်အစုစုကြောင့်ဤတော်တို့သည်ဝိရှင်ရဲ့မြင့်မြတ်နိဗ္ဗာန်ကိုမြင်မြန်စွာမျက်မှောက်ပြုရပါလို့ကုန်ဤအရှင်ဘုရားသံဃာဝိရှင်ရဲ့၌လယ်နေရသမျှအရှင်တို့ကာလအတွင်း၌လည်းသူတစ်ပါးကိုကျေးဇူးပြုတတ်သော ပုဗ္ဗကာရီပုဂ္ဂိုလ်သူတစ်ပါး၏ကျေးဇူးကိုဥဒ္ဒဟတ္တသောကတိညကတဝေဒီပုဂ္ဂိုလ်များဖြစ်နိုင်ရပြီလင်ဝိပဿနာတရားကိုယ်ကျိုးသာသာအာထုံနိုင်ရပါလိုကုန်၏အာထုံနိုင်၏အလျောက်လဲဝိပဿနာညာ မဉ္ဇဉ်ဘုညာတို့ကိုဉာဏ်ဉာဏ်စွာရပါလိုကုန်၏အရှင်ဘုရားဤကောင်းမှုအကျိုးပြု၏အဖို့ကိုလည်းအလုံးစုံသောတတ္တဝါတို့အားမျှပေးပါကုန်၏အလုံးစုံသောတတ္တဝါတို့သည်ဤကောင်းမှုအကျိုးပြု၏အဖို့ဘာကကို တပည့်တော်တို့နှင့်သတ္တိဖမြရကြ၍ကိုယ်စိတ်မပြကျမ်းမာသမ်းမှကြပါစေကုန်သတည်း 1339ခုနှစ်တပိုးတွေလာပြီနော်တပိုးတွေလာပြီနေ့နေ့လေ3နာရီနဲ့15မိနစ်အချိန်မှာတရားဝဲစတယ်တဲ့တရားဝဲစတော့အခုဟောခဲ့တာတွေလည်းတရားကြီးပဲအဲ့ဒါရှေ့ဟောမှလည်းတရားပဲတရားချင်းအတူတူဆိုတော့စပြီးတာနဲ့တပြိုင်တည်းသိညာဆိုကောင်းလား ဟောမှမဟောရသေးပဲဟောနေတာကြာကြာလာပြီနော်အရင်တစ်ပတ်ကမက္ခပလာဒအကြောင်းဟောခဲ့တယ်မက္ခသူကျေးဇူးကိုခြေဖြတ်တယ်အဲ့ဒါပဲထားဟောတယ်ပလာဒမိမိနဲ့ဂုံကြီးမတူတဲ့ပုံကိုကိုတက်ပြီးတော့ပြိုင်ဆိုင်တယ်အဲ့ဒါဟောပဲအခုတစ်ပတ်အလှည့်ကြတာကဘာကြလဲလို့ဆိုတော့ အိတ်တာမစ္စရိယအိတ်တာကဟောပြီမစ္စရိယအလှည့်ကြမစ္စရိယမာယာတာထေယအဲဒီကအရန်ဆောင်ပုံများဆိုတဲ့စာရွယ်နောက်ကျောပဲမှာပါတယ်ဟမ်ခံကြတယ်အဖွားတွေကိုစာရွက်ပေးထားတဲ့အခါကျတော့ဆေးထုတ်ရတာပေါ့လေမပါတော့ဘူးသူတို့ သရာမရှိမပေးမလူမုံစေဟုဤပေးလူတတ်သောချစ်စေကြော်ဤလူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်သရာဝံတွင်ဘေကခြင်းကရခြင်းတက်တာဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်သရာအဲ့ဒါမပေးလူကမွဲပြာကြလှူမပေါ်ကျွယ်သည်တဲ့ဇူလကမ္မဝိပင်ကတုတ်ဇူလကမ္မဝိပင်ကတုတ်ကိုဆရာတော်ပြည့်ရဆောင်းမလုပ်ထားတာမပေးလူက မွဲပြာကြလှူမပေါ်ကျွယ်သည်တဲ့မပေးမလူဘူးဆိုလို့ရှိရင်တော့ပစ္စည်းဥစ္စာဆင်းရဲပြီးမွဲရတာပဲတဲ့စင်စင်ရဲရဲချွတ်ချုံငဲ့ငဲ့နဲ့နေရတယ်ပေးတယ်လှူတယ်ဆိုလို့ရှိရင်တော့ပစ္စည်းဥစ္စာပေါ်များကျွယ်ဝတယ်တဲ့သုလကမဝိကတော့မှမြတ်စွာဘုရားကတောဒေယဆိုတဲ့တထေသားအမေးရှိလို့မလို့ဖြေကြတဲ့စကားဒီမှာမစ္စရိယဆိုတာဝန်တိုမှု ဝန်တိုတယ်နှမျောတယ်အဲ့ဒီကဝန်တိုတယ်နှမျောတယ်ဆိုတဲ့စကားလုံးကိုကျမ်းဂန်ကထပ်ပြီးတော့အဓိပ္ပာယ်ဖွင့်တယ်ဘယ်လိုအဓိပ္ပာယ်ဖွင့်တယ်လဲဆိုတော့မိမိနဲ့မိမိရဲ့ပစ္စည်းမှန်သမျှကိုတဲ့သူတစ်ပါးတို့ဆက်ဆံတာမလိုလားမနှိမ့်ညွတ်မှုကိုမစ္စရိယခေါ်တယ်တဲ့ပစ္စည်းတင်တော့မဟုတ်ဘူးမိမိနဲ့ပတ်သက်တာဟုသမျှသူတစ်ပါးတို့ဆက်ဆံတာကိုမလိုလားမနှိမ့်ညွတ်ဘူး မလုံလားမနဲ့မြို့တဲ့သဘောကိုမစ္စရိယခေါ်တယ်။နှမျောတာဝန်တိုတာတက်တက်မဟုတ်။အဲဒါလို့မိမိနဲ့ပတ်သက်တာဟူသမျှကို သူတစ်ပါးတို့ဆက်ဆံတာမကြိုက်တဲ့စိတ်ထားမနဲ့မြို့တဲ့စိတ်ထားအဲ့ဒီစိတ်ထားစိတ်ထက်ဝင်လာပြီဆိုလို့ရှိရင်ဒါစိတ်အညစ်အကြေးပဲစိတ်မဲသွားပြီညစ်သွားပြီတဲ့စိတ်မဖြူစင်တော့ဘူးတဲ့။ဒါကြောင့်မလို့ဒီမစ္စရိယလည်းပဲစိတ်ညစ်မဲကြောင့်ဥပကိလေသာတရားပဲတဲ့ နှမျောလေပြီးမစ္စရိယမိမိပညာဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်ကာတာထေရမှတ်ကြသေးအချာအဲဒါလို့အရက်ထဲမှာသိနေကြတာကတော့မစ္စရိယဆိုတာဝန်တိုတယ်နှမျောတယ်ဒါတော့ပဲမိမိဥစ္စာတ냐မပေးခြင်းမူမကမ်းခြင်းမူမိမိတတ်ထားတဲ့ပညာတ냐ကိုမပေးခြင်းမူမတင်ကြပေးခြင်းတင်ကြမပေးခြင်းမူဝန်တိုတယ်နှမျောတယ်မိမိပစ္စည်းသူများသုံးတာမကြိုက်ဘူးမိမိအိမ်သူများလာတာမကြိုက်ဘူး အဲ့ဒါတွေအကုန်လုံးမစ္စရိယကြီးပဲကျမ်းဂန်မှာတော့မစ္စရိယကို၅မျိုးပြထားတယ်အဝါဒမစ္စရိယကုလမစ္စရိယလာဘမစ္စရိယဝဏမစ္စရိယဓမ္မမစ္စရိယလို့အဝါဒမစ္စရိယဆိုတာနေရာမှာဝန်တိုတာမိမိအိမ်သူများမလာစေခြင်းမှုဆိုလို့ချင်းအဲ့ဒါအဝါဒမစ္စရိယခေါ်တယ်သူများလာမနေစေခြင်းမှုဆိုအဝါဒမစ္စရိယခေါ်တယ်မိမိအခန်းသူများ လာနေတာမကြိုက်ဘူးဆိုလို့ရှိရင်အာဝါသမစ္စရိယခေါ်တယ်အဲ့ဒါယောဂီမှာနားမလည်ဘူးဆိုလို့ရှိရင်တခါတည်းဖြစ်တတ်တယ်သတိထားရတယ်ဘယ်လိုလဲဆိုတော့မိမိကိုနေရာခြားထားရေးပုဂ္ဂိုလ်ကဒီတစ်ခါနေဆိုပြီးတော့နေရာခြားထားပြလိုက်တယ်မိမိတယောက်တည်းပဲနေရတာချောင်းချောင်းချီချီရှိတယ်လွတ်လွတ်လပ်လပ်ရှိတာဒါပေမဲ့လို့နောက်ယောဂီတယောက်အသက်ရောက်လာပြန်တဲ့အခါကျတော့ကိုင်ဒီအခန်းမဲ့သွားနေကြီးဆိုပြီးတော့အဲ့ဒီအခန်းမူလယောဂီနေတဲ့အခန်းကို ထည့်ပေးလိုက်တယ်အနေခိုင်းလိုက်အဲ့ဒီခါကျလို့ရှိရင်မူလပထမဥဆုံးရောက်နေတဲ့ယောဂီကမနှစ်မြို့တတ်ဘူးဖြစ်တတ်တယ်နားမလည်ဘူးဆိုလို့ရှိရင်ခလိုက်တာငါတယောက်ထည့်နေရတာကောင်းတာနဲ့အခုနောက်တယောက်ရောက်လာကြပြီထိုက်တာဘုန်းကြီးတွေကလည်းခြားခါနေတော့ထဲမသေးဘူးငါခါနဲ့လာထဲတယ်နဲ့အဲဒါလို့စိတ်ထဲမှာဖြစ်တတ်တယ်အဲဒါလို့ဖြစ်ပြီဆိုလို့ရှိရင် မစ္စရိယစိတ်ထအင်မတန်အပြစ်များတယ်တဲ့ စိတ်ညစ်သွားပြီစိတ်မဲသွားပြီမဖြူစင်တော့ဘူးတဲ့မဖြူစင်မှုဆိုတော့မဲတယ်ဆိုတော့အကုသိုလ်ပေါ့အကုသိုလ်ဆိုတော့အကျိုးပေးမှာကလည်းပဲမကောင်းကျိုးဆင်းရဲကျိုးပဲပေးလိုက်မယ်အဲ့ဒါလေးတွေတတိထားရတယ်အာဝါဒမစ္စရိယခေါ်တယ်အာဝါဒမစ္စရိယခေါ်တယ်ကုလမစ္စရိယဆိုတာညာတော့အပြင်ဒါကဘုန်းကြီးတွေဥတည်ဥတည်ပြီးဟောတဲ့တရားတွေဖြစ်တယ်ကုလဆိုတာဒကာဒကမပြောတာ ဒကာဒကမမှာဝန်တိုတယ်တဲ့ဆိုလိုတာကမိမိနဲ့ဆက်ဆံနေတဲ့ဒကာဒကမကိုတခြားဘုန်းကြီးကဆက်ဆံတာမကြိုက်ဘူးတနည်းအားဖြင့်ဆိုလို့ရှိရင်မိမိကြည်ညိုတဲ့ဒကာဒကမဟာတခြားဘုန်းကြီးတို့ကကြည်ညိုတာမကြိုက်ဘူးအဲ့ဒါလို့ဆိုလို့ကြည့်ရကုလမစ္စရိယခေါ်တယ်သာသနာမှာဒါကလည်းရှိတတ်တယ်လူတွေကြတော့ဒီလိုရှိတယ်လူတွေကြတော့မိမိခင်မင်းနေတဲ့ပုဂ္ဂိုလ်တခြားပုဂ္ဂိုလ်လားခင်တာမကြိုက်ဘူး မိမိအိမ်သွားလာဝင်ထက်ဆက်ဆံနေတဲ့ပုဂ္ဂိုလ်ကိုတခြားပုဂ္ဂိုလ်ကလာပြီးသွားလာဝင်ဝင်ထက်ဆက်ဆံလာပြီးဆက်ဆံနေဆိုမကြိုက်ဘူးတနည်းအားဖြင့်ဆိုလို့ရှိရင်မိမိကိုလာပြီးခင်မင်းနေတဲ့ပုဂ္ဂိုလ်ဟာတခြားပုဂ္ဂိုလ်ကိုသွားခင်မင်းလို့ရှိရင်မကြိုက်ဘူးအဲ့ဒါတွေဟာကုလမစ္စရိယတွေတဲ့ဝန်တိုတဲ့စိတ်ထားတွေအဲ့ဒါလည်းပဲလူတွေမှာဖြစ်တတ်တယ်ဘာမဟုတ်ညာမဟုတ်နဲ့အဲ့ဒါဒါကိုအကုသိုလ်မှမသိတဲ့အခါကျတော့ဒါအကောင်းကြီးမှတ်ပြီးတော့စိတ်ထဲမှာပိုက်ထွေးထားတတ်တယ်ပိုက်ထွေးထားပြီဆိုလို့ချင်းတကယ်စိတ်ကို အညစ်အကြေးတွေဒုတက်အောင်တင်းနေအကုသိုလ်တွေပွားတယ်အကုသိုလ်ပွားပြီဆိုလို့ရှိရင်အကျိုးကတော့မကောင်းညှို့ဆင်းရဲကျိုးပဲတဲ့မကောင်းညှို့ဆင်းရဲကျိုးပဲရှိတယ်အဲ့ဒါလည်းမဖြစ်ရဘူးတဲ့ကုလမစ္စရိယလာဘမစ္စရိယလာဘဆိုတာပစ္စည်းဥစ္စာရရှိခြင်းပစ္စည်းဥစ္စာရရှိခြင်းတနည်းရရှိထားတဲ့ပစ္စည်းဥစ္စာဒါကိုလာဘခေါ်တယ်လတ်လို့ခေါ်တယ်ဘုန်းကြီးများမှာဆိုလို့ချင်းဟိုဘုန်းကြီးကသူ့ရဲ့ လုံလဝိရိယအလျောက်သူရဲ့အကျင့်သိက္ခာအလျောက်သူ့ကိုလူလူတန်းလူများလို့မလို့ပစ္စည်းဥစ္စာပေါများနေတယ်ဆိုဒီဘုန်းကြီးကအဲ့ဒီဘုန်းကြီးမနာလို့မနာလို့တော့မဟုတ်ဘူးလေမနှစ်မြို့သူ့လက်လက်လာပါတွေများများကြီးရနေသူမနှစ်မြို့အဲ့ဒါမစ္စရိယလူမှလည်းဒါပဲဒါရှိတာပဲလူမှလည်းပဲသူများတွေစီဝါရဲ့အပေါလန်တဲ့လို့မလို့ဖြောင်းတန်းလို့မလို့စီဝါဥစ္စာတွေတိုးတက်နေတယ်ဆိုလို့ရင်ဟိုဘက်အိမ်ကလူကသူတဲမကြိုက်ချင် မျက်စောင်းထိုးလိုက်နှခမ်းရွဲလိုက်မဲ့လိုက်အဲဒီဘက်ငါပစ္စည်းတက်တဲ့ပစ္စည်းတက်တဲ့လူပစ္စည်းတက်နေတာပဲအဲ့ဒါခိုးလို့ပဲတက်တယ်လို့လို့ဓမြတိုက်လို့လို့ဘိန်းချလို့တိုက်ရတယ်လို့လို့အဲ့ဒါလိုမဟုတ်လို့လျှောက်ပြောတယ်ဝန်တိုမှုမစ္စရိယကြောင့်နဲ့အဲ့ဒါလာဘမစ္စရိယတနည်းအားဖြင့်ဆိုလို့ရှိရင်မိမိမှပစ္စည်းတက်နေတယ်အခုနကမိမိလည်းပစ္စည်းတက်သူများလည်းပစ္စည်းတက်ကိုအခုကမိမိမှပစ္စည်းတက်နေတယ်စီဝါဥစ္စာတွေဖြစ်နေတယ် ဖြစ်နေတဲ့အခါကျတော့ဟိုတစ်ဖက်လူမိမိနဲ့ပြိုင်တဲ့လူမိမိလိုစီးပွားဥစ္စာတက်လာမှာကိုမနှိမ့်မြို့မိမိလိုစီးပွားဥစ္စာတက်လာမှာမနှိမ့်မြို့တာအဲ့ဒါမစ္စရိယဒီနေရာလေးနည်းနည်းလေးခုနဟာနည်းနည်းတိရပုခါလေးလွဲသွားတယ်အိတ်တန်နဲ့မစ္စရိယတိရပုခါလွဲတယ်သူများကြီးပွားချမ်းသာနေတာကိုမနာလိုရင်မနှိမ့်မြို့ရင်အိတ်တန် မိမိလို သူဘာကြီးပွားချမ်းသူတစ်ပါးကြီးပွားချမ်းသာလာမှာကိုမနှိမ့်ညွတ်ရင်မစ္စရိယအိတ်တာက သူတစ်ပါးကိုအာယုံပြုတယ်မစ္စရိယကမိမိကိုအာယုံပြုတယ်အိတ်တာကသူတစ်ပါးစီစိန်ကိုအာယုံပြုတယ်မစ္စရိယကမိမိစီစိန်ကိုအာယုံပြုတယ်ဆိုကြပါစို့မိမိကစီးစရာကားမရှိဘူးသွားတဲ့အခါဘတ်စကားနဲ့မြင်းထားနဲ့ဆိုက်ကားနဲ့ပဲသွားရတယ်ဟိုဘက်နာကမိမိသဘောမကျတဲ့အိမ်ကသူကကာကြီးတူကြီးနဲ့ အဲ့ဒါကြည့်ရတာမျက်စိစပမွေးစုတယ်မကြိုက်ဘူးအဲ့ဒါလို့ဆိုလို့ရှိရင်သူတို့ကမိမိတဲ့သားနေတာမကြိုက်လို့အိတ်တာဟောတယ်အဲမိမိကကာယစီပြီးသွားနေလားနေတယ်ကာယစီသွားလားနေတယ်ဒါပေမဲ့လို့ခုနလူကသူ့မှာမကြည့်ရလို့ဘတ်စကားနဲ့ဆိုင်ကားနဲ့သွားနေရတယ်ဒါပေမဲ့သူပစ္စည်းတစ္ဆာပြုတ်လာပြီသူရဲ့လုံလောက်ဝိရိယကြောင့်ကံကလေးကလည်းထောက်ပြင်လာဝိရိယကလည်းကောင်းဉာဏ်ကလည်းအဆင်ပြေတဲ့အခါကျသူပစ္စည်းတစ်ဖြည်းဖြည်းတစ်ချိန်ချင်းတက်လာတော့ အဲ့ဒီပုဂ္ဂိုလ်မိမိလိုကာကြီးစီးနိုင်အောင်ပစ္စည်းတက်မှာကိုမလိုတာမနှစ်မြို့တာအဲ့ဒါမစ္စရိယသူများကိုလိုဖြစ်မှာကိုမကြိုက်တာဤဝါမှာကိုမကြိုက်တာမစ္စရိယမိမိတဲ့သူများသားနေတာကိုမနှစ်မြို့တာအိတ်တာအဲ့တော့ဒီမှာအဲ့ဒါလာဘမစ္စရိယပဲမိမိပစ္စည်းတက်တဲ့လောက်သူကသူတို့ကမိမိကိုမိမိလိုပစ္စည်းမတက်စေလို့သာအဲ့ဒါလာဘမစ္စရိယနောက်တစ်ခုကဝဏ္ဏမစ္စရိယတဲ့ ဝဏမစ္စရိယဆိုတာဝဏဆိုတာဒီနေရာမှာအတိတ်ကမျိုးထွက်တယ်ဝဏဆိုတာဂုံကျေးဇူးဂုံသိက္ခာကိုလည်းဝဏခေါ်တယ်ရုပ်ဆင်းအင်္ဂါကိုလည်းဝဏခေါ်တယ်အဲမိမိဂုံသိက္ခာတက်နေတယ်နေတထိုင်တတ်လို့ဂုံသိက္ခာတက်တဲ့ယာရုဌာဏတရကြီးလို့ဂုံသိက္ခာတက်နေတယ်အကျင့်ဒီလာကောင်းလို့ဂုံသိက္ခာတက်နေတယ်အဲဟိုတယောက်ဟာမိမိလိုဂုံသိက္ခာတက်လာမှာ အကျင့်သီလတွေကောင်းလာမှယာတုဌာဏန္တရတွေတိုးတက်လာမှမကြိုက်ဘူးဆိုလို့ရှိရဲ့အဲ့ဒါဝဏ္ဏမစ္စရိယပဲနောက်တစ်ခုကကဝဏ္ဏဆိုတာရုပ်ဆင်းရဲတာကိုပြောတာမိမိကရုပ်ရည်ယူကာယတင့်နေတာပါတယ်ကိုတယောက်ကမိမိလောက်တော့မလာဘူးဒါပေမဲ့သူကစင်တတ်ပြင်တတ်တယ်ဘဝဆလိုက်ထက်အောင်ဝတ်တတ်တယ်သူနဲ့တော်တဲ့အစဉ်ရွေးတတ်တယ်သူနဲ့တော်အောင်ချုပ်ပြီးဝတ်တတ်တယ် အဲ့ဒီတော့မိမိကတော့ရုပ်ကတော့ရှိသလောက်ရှိတယ်ဒါပေမဲ့လို့သူ့လိုအစဉ်ပြင်လိုက်ဖက်အောင်မစင်တတ်မပြင်တတ်တော့သူဆင်လိုက်ပြင်လိုက်ပြီဆိုလို့ရှိရင်မိမိတဲ့ตาတော့ဒါမှမဟုတ်မိမိနဲ့မိမိနဲ့တန်းတူဖြစ်လာအဲ့ဒီခါကျတော့မိမိရုပ်ဆင်းအင်္ဂါတင့်တယ်သလောက်ကြည်ကောင်းသလိုကြည်ကောင်းသလောက်သူရုပ်ဆင်းအင်္ဂါလှပတင့်တယ်လာမှာကိုမနာလို့ဘူးဝဏမစ္စရိယ နှမျိုးကြီးတဲ့နောက်တစ်ခုကဓမ္မမစ္စရိယဓမ္မမစ္စရိယဆိုတာပရိယတ္တိတရားပฏิပတ်တိတရားနှမျိုးရှိတာမှာပฏิပတ်တိတရားမှာတော့မဖြစ်ပါဘူးပရိယတ္တိတရားမှာဓမ္မမစ္စရိယဖြစ်တတ်တယ်ပရိယတ္တိတရားဓမ္မမစ္စရိယဖြစ်တယ်ဆိုတာပရိယတ္တိဆိုတာသင်ကြားတတ်မြောက်ထားတဲ့စာပေသင်ကြားတတ်မြောက်ထားတာတွေထားတဲ့တရားတွေစာသီးသိထားတဲ့တရားတွေအဲ့ဒီတရားတွေမိမိကကျမ်းဂန်စာပေတွေအများကြီးသင်ကြားထားလို့မလို့တတ်မြောက်တတ်မြောက်နေတယ်ဆိုလို့ရှိရင်တခြားပုဂ္ဂိုလ်ကို မိမိတက်မြောက်ထားတဲ့ပညာတွေကိုဖြန့်ပြူပြီးပေးရတတ်နိုင်သမျှမိမိလိုမိမိသိတယ်လို့သိသွားအောင်မိမိတတ်တယ်လို့တတ်သွားအောင်ဖြန့်ပြူပေးရအဲ့ဒါလိုမဟုတ်ဘဲနဲ့ဒီပုဂ္ဂိုလ်ကငါငါသိထားတတ်ထားတာတွေတင်ပေးလိုက်မယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာငါနဲ့တူးလာလိမ့်မယ်ဒါကြောင့်ငါနဲ့တူလို့မဖြစ်ဘူးလို့မိမိလောက်တခြားပုဂ္ဂိုလ်တတ်မှာကိုမနှက်မြို့တာမကြိုက်တာဟာအဲ့ဒါဓမ္မမစ္စရိယ ဓမ္မမစ္စရိယမြတ်စွာဘုရားကိုတခါကသူနဲ့ခန္ဓာကအဲ့လိုပဲထင်ဘူးတယ်သူနဲ့ခန္ဓာဆိုတာမြတ်စွာဘုရားရဲ့တတိတော်ကကြီးပဲသမထကမ္မထာနေအာထုတ်တယ်လားသူဝိပဿနာတော့အမထုတ်ပါဘူးသမဏကမ္မနာနဲ့အထောက်ထားတဲ့အခါကျတော့ဇံဘိညာဉ်တွေရတယ်ဒိဗ္ဗစကုဘိညာဉ်လည်းရတယ်အဝေးကိုမြင်နိုင်ကြားနိုင်တဲ့အကာအကွယ်ရှိတဲ့နေရာတွေမြင်နိုင်ကြားနိုင်တဲ့အဘိညာဉ်တွေရတယ်သူနဲ့ခတ်တာရံသန္တာမြတ်စွာဘုရား120ကျော်မှ ရှင်အနန္ဒာတက်တပါးတဲ့အလုံးအကျွေးအများအားလှုပ်ကျွေးတာအဲ့ဒီ190မတိုင်ခင်မှာတော့ဘုပုဂ္ဂိုလ်ကလှုပ်ကျွေးဒီပုဂ္ဂိုလ်ကတလက်လှုပ်ကျွေးပြုလိုက်ဒီပုဂ္ဂိုလ်ကတလက်လှုပ်ကျွေးပြုလိုက်တယ်အဲ့ဒါလိုတလက်ဒီလှုပ်ကျွေးပြုဆိုတာအဲ့ဒီထဲမှာမြတ်စွာဘုရားကိုလှုပ်ကျွေးပြုစုတဲ့ဥပ္ပထာကယဟန်နဲ့မှာအဲ့ဒီသူ့နဲ့ခန္ဓာလည်းတပါးပါဝင်မယ်ဘုရားရှင်ကနောက်ကလိုက်ပြီးအမြဲတစေသူ့လက်ကြတဲ့အခါမှာအမြဲတမ်းတပည့်ကြမြင့်ဉာဏ်ကံနှံဆိုတဲ့အတိုင်းပဲပြုစုလှုပ်ကျွေးနေတာ အဲသူသမဏကမဏနဲ့အာထုတ်တော့ဇံဘိညာဉ်ရတယ်ဒိဗ္ဗစကုဘိညာဉ်ရတယ်သူဘာမရတယ်ဆိုတော့ဒိဗ္ဗသောတာဘိညာဉ်မရဘူးဒိဗ္ဗသောတာဘိညာဉ်ဆိုတာကအဝေးကြီးကအတန်လေးအတန်သေးသေးလေးတွေဒါလေးတွေကြားနိုင်တဲ့မဘိညာဉ်ကိုအဲ့ဒါသူမရဘူးဒါတော့ဒီကြိမ်မှသူစဉ်းစားဘူးတယ်စဉ်းစားဘူးတယ်မဟုတ်ပါဘူးအဲ့ဒီစဉ်းစားချက်နဲ့ပဲရှေ့လမ်းလျှော်ပြီးတော့သူသွားလိုက်တာကိုယ့်ယောဂါကိုဖြစ်လို့အကျိုးအကျိုးစီးပွားမဲ့တွေသူ့မှာဖြစ်သွားတယ်ဘယ်လိုလဲဆိုတော့ မြတ်စွာဘုရားကသူတော့ဒိဗ္ဗသောတာကိုရရတဲ့နဲ့ဒိဗ္ဗသောတာအဘိညာဉ်ရရတဲ့နဲ့ငါ့ကိုတော့ဒိဗ္ဗသောတာအဘိညာဉ်ရတဲ့ဤကိုမပေးဘူးဧကနာဒါဟာတရားမဟုတ်ဘူးမြတ်စွာဘုရားငါ့ကိုသူနဲ့တူလာမှဆိုလို့ဒါကြောင့်မပေးတာပဲအဲ့ဒါတွေးဘူးတဲ့သူနဲ့ခန္ဓာမနောမြတ်စွာဘုရားကိုဓမ္မမစ္စရိယနဲ့ဆွဆွဲလိုက်တာပဲတရား၌ဝန်တိုတယ်လို့ဒီလိုဆွဆွဲလိုက်တာပဲဟုတ်မလို့ဘုရားရှင်ကတော့ဤကုန်ပေးတာပေါ့ သူရဲ့ပါရမီမပါလို့မလို့သူဒိဗ္ဗသောတာပန်ရင်သူမရတာပဲပါရမီမပါလို့ဒါမှမဟုတ်နိမလမ်းမှန်တိုင်းသူအာမထုတ်ရလို့ဒါကြောင့်ဒိဗ္ဗသောတာပန်ရင်မရတာပဲအဲ့ဒါလိုဓမ္မမစ္စည်းရနဲ့မြတ်စွာဘုရားကိုသူနဲ့ခန္ဓာဆွဆွပြီးဆွဆွရုံမကပါဘူးနောက်ကျတော့မြတ်စွာဘုရားပုံကမ်းပြီးတော့ဘုရားသာသနာကထွက်သွားသည့်အထိရောက်သွားတယ်ဒိဋ္ဌမတ္တအဲဒီမှာလည်းပဲဓမ္မမစ္စည်းရဆိုတာပရိယတ္တိတရားတွေသင်ကြားတတ်မြောက်ထားတယ်မိမိသင်ကြားမိမိတတ်မြောက်တယ်လို့သူများတွေလည်းတတ်မြောက်ပါစေဆိုတဲ့စိတ်ထားနဲ့ သင်ပေးရတယ်အဲ့ဒါလို့မဟုတ်ဘဲနဲ့ငါတက်လို့ तू တက်လာမှဖြင့်ဒုက္ခပဲလို့ငါအန်တုလိုက်မဟဲ့ငါပြိုင်လိုက်မဟဲ့ငါဘဝကျော်သွားလိုက်မဟဲ့လို့အဲ့လိုစိတ်ထားနဲ့မနှစ်မြို့တဲ့သဘောတွေဝင်နေရင်အဲ့ဒါဓမ္မမစရိယပဲပฏิပတ်တိတရားပฏิဝေဒတရားမှာတော့အဲ့ဒါကမဖြစ်ပါဘူးဘယ်ဘက်ကမျိုးမျိုးမဆိုတရားအထုတ်လို့မလို့မိမိတရားထိထိမိမိတွေ့လာပြီဆိုလို့ရှိရဲ့ဥရိယဗျာညာလောက်ရောက်တယ်ဆိုရင်ပဲဥရိယဗျာညာအနုပိုင်းဆိုရင် မှတ်ကောင်းတာတွေတမာတိသိကောင်းနေတာတွေတတိတွေသိကောင်းနေတာတွေခန္ဓာကိုယ်ပေါ်လာတာတွေအကျုခံရုပ်တွေနူးညံ့သိမ့်မွေ့လာတာတွေအလင်းရောင်လေးတွေတွေ့လာတာတွေအလင်းရောင်ကြီးနေတာတွေတွေ့တဲ့အစိုက်တစ်ချက်အဲ့ဒါဆိုလို့ရှိရင်မစိတ်ထဲမှာအရင်ကမတူဘူးတာတွေတွေ့တော့တော်တော်ဝမ်းသာတယ်အဲ့ဒီကရှေ့ဆက်အားထုတ်လို့မလို့ရုပ်ဖြစ်တဲ့နာဖြစ်တဲ့ကိုပြက်ပြက်ထင်ထင်ရှင်းရှင်းကလေးတိတိတိတိတိတိပြီးတော့မှားလို့ကောင်းနေတယ်လို့မလေးဟုတ်လိုက်တယ်နော်ဟုတ်လိုက်တယ်နော်ဆရာဟောတာဟုတ်လိုက်တယ်နော် စိတ်ထဲအဲ့လိုဖြစ်ပြီးတရားတရားတွေတိုးလို့ဒီခါကျရင်ဘာဖြစ်လာလဲဆိုအာငါတငယ်ချင်းဘသူ့ကိုခေါ်အထုတ်ခံရအောင်မယ်သူလည်းဒီလိုတွေ့ဥမှဖြစ်မှာသူတွေ့ဥမှဖြစ်မှာဒါမှမဟုတ်အမေအထုတ်ခံရအောင်မယ်ဒါမှမဟုတ်ငါသမီးအထုတ်ခံရအောင်မယ်ဒါမှမဟုတ်သားဆိုရင်တော့ကြောင်ကြောင်ပိတ်ရင်တော့ပို့ဥမှဖြစ်မှာပါသူများတွေကို